ဒီနေ့က2022ခုနှစ်ဟောပုလ20ရက်စနေနေ့ညနေပိုင်းသဘောတရားရပိုင်း189သုံးချကျင်လမ်းမြပဋ္ဌာန်းအပိုင်း20ဒီနေ့အညာသာဇာလပစ္စယောညာပစ္စယောနေတဲ့ပစ္စယောအပိုင်း1အသင်္ကြန်ဖို့မနေ့ကဘုန်းကြီးတို့ပြောခဲ့ပါတယ် မိဘကောင်းဆရာကောင်း နိုင်ငံကောင်းဆောင်ကောင်းအကြောင်းမိဘဆရာကောင်းဆိုတာကိုယ့်အတွက်မျှော်လင့်ချက်ထားပြီးတော့ဒီသားငယ်သမီးငယ်များတပည့်ငယ်များကိုဆောက်ရှောက်မှုဆောက်ရှောက်မှုမရှိရကိုယ့်အတွက်မျှော်လင့်ချက်ထားပြီးဒီသားငယ်လေးတွေသမီးငယ်လေးတွေတပည့်ငယ်လေးတွေဆောက်ရှောက်မယ်ဆိုရင်တော့ဒါမိဘကောင်ဆရာကောင်းလို့ပြောလို့မရဘူး ကိုယ့်အတွက်မျောလင်းချက်မထားပဲနဲ့ဆောက်ရှောက်တာမျိုးပေါ့ဒီတိုင်းပါပဲတိုင်းပြည်ကောင်းဆောင်ကောင်းဆောင်လည်းကိုယ့်အတွက်မျောလင်းချက်မရှိပဲနဲ့တိုင်းပြည်သားတွေဆောက်ရှောက်ကိုယ့်အတွက်မျောလင်းချက်နဲ့ဆောက်ရှောက်နေတဲ့ဒါကောင်းဆောင်ကောင်းလို့မဆိုရဘူးဒါအတ္တဇာတပစ္စည်းနဲ့တူတယ်မိဘကောင်းဆရာကောင်းနိုင်ငံကောင်းဆောင်ကောင်းဆောင်သာဇာတပစ္စည်းနဲ့တူတယ်ဒီလိုပြောတာမနေ့က မိဘကောင်းနဲ့ပတ်သက်ပြီးတော့နာရဝိန်တထိတာမောင်ကာလာအကြောင်းတို့ဆူရပြဆရာတော်အကြောင်းတို့ဘုန်းကြီးတို့ပြောကြပါဒီနေ့ဆရာကောင်းပေါ့ဘုန်းကြီးတို့လည်းဒီပြင်းနဲ့အရွယ်ရဆရာဖြစ်လာပြီဆရာကောင်းဖြစ်ဖို့လိုပါတယ်ဆရာကောင်းဆိုတော့ကကိုယ့်အတွက်မျှော်လင့်ချက်မထားမနဲ့ဒီတပည့်ငယ်များကို ဆောက်ရှော့ မျောလင်းချက်ထားပြီးစောက်ရှောက်မယ်ဆိုရင်တော့ဒီဘုကိုဆရာကောင်းလို့ပြောလို့မရဘူးပေါ့ဆရာကောင်းနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့အဲဒီမှာကျွင်းတွေ့တာတော့ရှင်သာရိပုတ္တရာရှင်မြတ်ပါရှင်သာရိပုတ္တရာရှင်မြတ်ဟာတပည့်တွေပုံမှာတပည့်တွေပုံမှာစောက်ရှောက်တဲ့နေရာဖရာပြီသူက ုန်းကြီးတို့ဒါနာလောကမှာဆိုအကြီးဆုံးပုဂ္ဂိုလ်ပဲဆုံးခံသွားရင်အတူတူဖះနဲ့အတူတူကြွခဲ့တယ်သူနောက်မှကြွကျောင်းတိုက်ထဲမှာရှိတဲ့ကျောင်းစဉ်တွေရှောက်ကြည့်တယ်တပြက်ပစည်းမလွတ်ရသေးတပြက်စီးလဲတယ်အမှတ်မကျုံရသေးတဲ့ကျောင်းစုံမှကျုံပေးတယ်တောက်ရည်မခရရဲ့အကြောင်းဆိုတောက်ရည်တွေပါလေကပ်ပြီးသင်္ကန်းတွေဖျော်ပြဲဖြစ်တဲ့သေချာခောက်သိမ့်ပြီး နေမကောင်းတဲ့ရန်ငယ်လေးတွေနေမကောင်းတဲ့ပုံကိုယ်တွေရှိနေပါဖုံးပေးကြလဲဗျာဘာလို့ရှိပါသလဲဗျာအမျိုးလေးတွေမေးရန်တဲ့ပြင်းတဲ့လေးတွေဆိုလဲမောဟတမစားတော့မတော်တဲ့သင်တွေတစ်ချသိမ့်ပြီးဘာဖြစ်လို့ဒီလိုလုပ်ရလဲဆိုတော့ဘုရားလက်ထက်ကကျတော့ဒါနသိတ်ထုံကဒါနဝိသိတ်ချညိုကြတယ်ဓမ္မတွေကကြောင်းရောက်လာတယ် တရားမှုရှိတဲ့တန်ခါတွေကြောင့်ဆုံးမသွားနေတဲ့ချိန်ကြောင်းမှာဟုတ်လားရေတောက်ချင်းလို့လိုက်ကြောင်းကြောင်းဝင်ရေတောက်ရေရမရှိဒါမျိုးတွေဖြစ်နေတယ်ဟိုမကြည်ညိုသေးတဲ့ပုဂ္ဂိုလ်တွေအကြည်ညိုပြတ်တော့ကြည်ညိုတဲ့ပုဂ္ဂိုလ်လည်းကြည်ညိုမှုတွေလျော့သွားတတ်တယ်တန်ရှင်းမှုတွေဖြစ်ဘူးသင်္ကန်းတွေကလည်းဖျော်ပြက်ပြက်တာဒါမျိုးတွေမဖြစ်အောင်ခေါင်းဆောင်ကောင်ပိတကရှင်သာရိပုတ္တရာရှင်မြတ်ကြီးဟဲ့ အဲ့လိုနေထိုင်ပြုမှုသွားနောက်ဆုံးမှဆုံးခံကြွားတယ်ပြီးတဲ့အခါကျတော့ဆုံးခံကြောင်းကိစ္စတွေပါလေလိုအပ်ချက်တွေရှိတယ်အပြန်ရောက်လာရင်ဘုန်းကြီးတို့ရတဲ့တကသူလည်းဒီဗမာပြည်မှာဆုံးသပိတ်နေလဲဆုံးခံရပြန်လာရင်လည်းပဲဒီကိုကုံနိုင်မြဖုံးပေးကြတော့မကုံနိုင်ဘူးဆိုရင်ဒါဆုံးလာတဲ့အတန့်ခွဲတာခွဲပြီးတော့ဆုံဆုံနေရဟင်းနေဟင်းနေရလေး ခွက်လေးတွေချတာပြန်ကြတော့ခြေတော်တွေပါလေရေဆေးဖို့ခြေခြေဆေးဖို့ရေတွေရန်တဲ့ဒီလိုလောက်တာရှင်သာရိပုတ္တရာရှင်မြတ်ကြီးအဲ့ဒါတွေပုံလောက်တာဆုံးမသွားတော့ရင်လေရှင်သာရိပုတ္တရာရှင်မောင်မောက်လာလို့ရှင်မြတ်တော်ဘုရားနဲ့တူကြွားတာအမြဲတမ်းနေပါအဲ့ဒီလိုနီးနဲ့ရှင်သာရိပုတ္တရာရှင်မြတ်ကြီးနောက်မှာဆုံးမကြွားတယ်ဆုံးမပြန်လာတော့လေ လူတို့ကတော့တကယ်ကိုဘုံကြည့်တဲ့ပုံကိုယ်တွေတိမ်နေတော့ဆုံးခံကြွတာနဲ့တိမ်နေတော့လောင်းလိုတာနဲ့ပြီးဆုံးရတဲ့သဘောရှိတယ်လူကဒါလေးလည်းတိမ်နေလောက်နဲ့ပြီးဆုံးလှူလိုက်တဲ့သဘောရှိတယ်သူဘုံသာပါရမီတဲ့ရောတိမ်နည်းနည်းပြန်ခဲ့တဲ့ခါကျတော့ပြန်ဝိရတန်ဃာတွေအရင်ရောက်ဆုံးခံပြန်လာကြောင်းဆုံးကြောင်းကိစ္စတွေအဲ့လိုမျိုးအကုန်လုံးစီမံပေးလာအဲ့ဒါဆရာကောင်း ဆရာကောင်းနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကိုယ်တိုင်နောက်ပိုင်းချီးကျူးတဲ့ဟာလေဘုန်းကြီးတို့ခဏခဏပြောပြပါတယ်ဘုန်းကြီးတို့တွေရဟန်းပြုတဲ့ဤစနစ်တွေဘုရားရှင်ဒီဝလူကြောင့်တော့ရောက်ပြီးမှ နောက်ပိုင်းမှာပေါ်စောစောကတော့ရှေးတုန်းကပါရမီတွေပါရမီဒုတိယလည်းရှိတော့ရှင်သာရိပုတ္တရာတို့ဘာလို့ရံပြူတဲ့ပုံစံတို့ပစ္စဝဂ္ဂေ၅ခုရံပြူတဲ့ပုံစံညာအိဘေကု ဒီလိုအေဘေကိုခေါ်လိုက်တာဒီပိုင်းနဲ့သူတို့ဘောဆက်ဆက်ကသင်္ကန်းပြိခရာတွေလှုပ်ဘူးတော့ဘာတော့80မထေးလို့ခေါင်းရပြီးသားတပိတ်သင်္ကန်းအစုံပါပြီးသားနှစ်ထပ်သင်္ကန်းအစဒီကရတန်ဖြစ်ပေါ်လာအဲ့ဒီနည်းနဲ့အေဘေကုရဟန်းတော်တွေဖြစ်လာတယ်နောက်ပိုင်းမှာပြေးပြေးနဲ့သရုပ်ကုံသုံးပါးပြေးပြီးရဟန်းတော်ဖြစ်လာတယ်။ဘဝရခံပြီး ရဟန်းဖြစ်နေတဲ့မျိုးမျိုးပေါ့နော်ချိုးဩဝါဒခံပြီးရဟန်းဖြစ်လာတယ်တဝါကျော်နော်နောက်နောက်ပိုင်းမှာပေါ့နေနေတော့နောဝဘုရားရှင်အဲ့ဒီနောက်ပိုင်းမှာကြတော့ဘာဖြစ်လာလဲဒီယံခန္ဓာဤစနစ်တွေဘုန်းကြီးကဘုန်းကြီးတို့ကိုယ်တိုင်ယံဖြစ်တဲ့ယံခန္ဓာဤစနစ်တွေပေါ်လာဘယ်လိုဖြစ်လာလဲဆိုတော့ ဒါရဆိုတဲ့ယဟန်တပါပေါ့နော်အဲမျိုးတခါကြီးတယောက်ကသင်္ကန်းဝတ်ချင်တယ်သင်္ကန်းဝတ်ချင်လာတော့သူရဲ့ပစ္စည်းဥစ္စာတွေကုန်စွန့်ပြီးတော့တားများတယ်ပေးစွန့်ပြီးတော့ကြောင်းလာဟိုရောက်စားလောက်တယ်ကြောင်းလာဟိုရောက်စားလောက်ပေမဲ့လို့ရှေးတုန်းကကြတော့သပိတ်တန်ကခုလိုမပေါ်များဘူးဗျရှက်ပါတယ်ဘုန်းကြီးတို့ ငယ်တော့လည်းတပိတ်တွေပါလေရှောက်ပါတယ်တပိတ်ဖုံးကွဲလို့တော်တော်လေးတတိကောက်နိုင်နီနီနဲ့လောက်တော့တပိတ်ကတော့တန်နဲ့တန်နဲ့လောက်ပဲစေစီတောက်တဲ့ကာကျတော့ဒီကတည်းကအပူတွေပါလောင်းပြီးထဲထဲကွာတာပြင်ဘက်ကကွာတာတိတ်မခံဘူးခုလိုစတိပသွိတ်တွေခံခံတဲ့သွိတ်တွေမပေါ်သေးဘူးအဲတော့ဒီတပိတ်တန်ကတော်တော်ရှားပါတယ် သူကလည်းယူမလာဘူးပေါ့နော်ကြောင်းလိုက်တော့ကြောင်းရောက်တော့သူကသင်္ကန်းဝတ်ချင်တာအဲသူဘယ်သူမှဝတ်ပေးမယ်လို့မရှိဘူးဘုရားဥစ္စာလုံးရင်းနဲ့ကြောင်းပဲနေတာဒီနေ့ဘုရားရှင်ဒီကြောင်းတော်တွေမှာလဲ့လဲ့ကြည်ရှုရင်းနဲ့ဟုတ်ဒီနောက်ပိုင်းမှာပါဘုရားရှင်တော်ကနွားလုံးကပောင်းနောက်ပိုင်းမှာဒီပြဿနာပေါ်လာဘုရားရှင်နဲ့ဒီတခါကြီးတွေ့တယ် ပြီးတော့ရရှန်ဒီတကကြီးပြီးတယ်ဒီကကြီးဘယ်မှာနေမှမဗျာဒီကြောင်းတိုက်ထဲမှာနေပါလိမ့်စာရီတော်ရင်နေထိုင်အဆင်ပြေတော့ပြေပါတယ်ဗျာဒါမှဆိုရင်ဘာအဆင်မပြေမှမဗျာဒီလိုကယဟန်ဝတ်ချင်တာဗျာယဟန်ပြုတ်ချင်တာတပီတော့ယဟန်ပြုတ်ပေးမဲ့ပုဂ္ဂိုလ်ကဒီထဲမှာတဘာမှမရှိလို့တပီတော့အဲ့ဒီအတွက် စိတ်ဆင်းရဲဖြစ်ပါတယ်ဗျာရှောက်ထားတယ်ဒီလိုမြတ်စွာဘုရားတန်ခါးတွေစုဝေး စုဝေးပြီးမေးခြေသားရန်တို့ဒီတကာကြီးကကျေးဇူးပြုထားတဲ့ပုဂ္ဂိုလ်များရှိပါသလားရှင်သာရိပုတ္တရာရှင်မြတ်ကြီးကမှန်ပါဗျာဒီရောပေါ့ကျေးဇူးပြုထားတာရှိပါတယ်ရှင်ဗျာဘာကျေးဇူးပြုတာရှိခဲ့ဘူးလဲသာရိပုတ္တရာမှန်ပါဗျာဒီတကာကြီးကဒီရောပေါ့မှာဆုံးတဆုံးလောင်းလို့ပါတယ်အဲ့မှာမြတ်စွာဘုရားဗာမိတ်လဲသာရိပုတ္တရာတဲ့ ကိုယ့်ဘောဂျေစုပြုတဲ့ပြုဘူးတဲ့ပုဂ္ဂိုလ်ဂျေစုရှိတဲ့ပုဂ္ဂိုလ်ပေါ်မှာဂျေစုပြန်ပြီးတော့တုံ့ပြန်နိုင် မကောင်းဘူးလားရှင်မြတ်ကျမ်းနားလည်းသဘောပေါက်တော့မှန်ပါဗျာပြီးတော့ဂျေစုတုံ့ပြန်မှာမယ်ဆိုဒီတရားယူသင်္ကန်းဝတ်ပေးအဘိသင်္ကန်းနဲ့ပေးသင်္ကန်းဝတ်ပေးပြီးတော့ဘုန်းကြီးတို့ကိုရင် ဆိုတာကတပါးတဲ့နဲ့ ရဟန်းခံကိုရင်ဝတ်လို့ရတယ်နိ။နောက်ရဟန်းခံမဲ့ကိစ္စကြောင့်ရှင်သာဗုဒ္ဓရှင်မြတ်ကျန်တဲ့ဉာဏ်ထက်မြတ်တဲ့ပုဂ္ဂိုလ်ဆိုဒါမြတ်စွာဘုရားအကြောင်းရှိလို့ပဲဆိုသိတော်မူတဲ့အတွက်ခါတိုင်းလိုရဟန်းပြုမပေးဘူး။ဟောတရားကုံသုံးပါးပေးတာတို့ပါတော့။အေးဘေကုခေါ်တာတို့ဒါမျိုးတွေပေါ့။ဒါမျိုးနည်းတဲ့ရဟန်းခံမပေးဘူး။ဘုရားသွားလျှောက်တယ်။မြတ်စွာဘုရားဒါရကိုကိုရင်တာမဏိဝိပေပြီပါဗျာ။ ဘယ်နည်းနဲ့ရဟန်းခံပေးရပါမလဲရှင်ဗျာသွားလျှောက်တော့ဘုန်းကြီးတို့အခုခေတ်ပေါ်တဲ့ရဟန်းခံတဲ့နည်းနော်အဲဒီမှာအသက်အရွယ်ဘယ်လောက်ရှိရမလဲအဲမိဘတွေခွင့်ပြုရမယ်တပိတ်တန်ခံပြည့်စုံမယ်တပိတ်တလုံးတန်ခံသုံးတယ်ပေါ့နော်ဒါတော့အဓိကကြောင့်တိမ်ပြည့်စုံရမယ်ကမ္မဝါစာတွေပြည့်စုံရမယ်အစရေပေါ့ဒီအင်္ဂါရက်တွေနဲ့တတ်မှတ်လာအနာယောဂ၅မျိုးကင်းရှင်းရမယ် မိဘတွေကွန်ပျူတာရှိရမယ်ဘာညာစိုက်လို့ပေါ့လေရန်ခံမှုရင်ဒါတွေကြားဖို့ပါအဲ့လိုတတ်မှတ်ပြီးတော့မှဘုရားရဲ့ရှင်ကရန်ခံဝင် ကမောကညတိသုထကမောဝါစာလို့ခေါ်တယ်ညတစ်ချိန်ကမော၃ချိန်ဒါကိုညတိသုထကမောဝါစာအဲ့ဒီကမောဝါစာနဲ့ရန်ခံပြရတို့ကထိန်ကြညတိ ဒုတိယကမ္မဝါစာလို့ခေါ်ညတစ်ချိန်ကမ္မဝါတစ်ချိန်ကထိန်သင်္ကန်းပေးတဲ့အခါကျမတူဘူးသံဃာရေတွက်တွေလည်းတတ်မှတ်ချက်တွေကွာတယ်ကထိန်သင်္ကန်းပေးတဲ့အခါသံဃာရေတွက်ဘယ်လောက်ရှိရမလဲရဟန်းခံတဲ့အခါကျရင်တော့မဇ္ဈိမဒေတာသံဃာဘယ်လောက်ရှိရမလဲပစ္စံတိမဇ္ဈိမဒေတာမဟုတ်တဲ့ရာဒေတာသံဃာဘယ်လောက်ရှိရမလဲသံဃာတွေတတ်မှတ်ချက်တွေရှိတယ်အဲ့ဒီနိစနစ်တွေပေါ်လာအဲ့ဒီနီးနဲ့ ရှင်လာရဟာပရမဇုံညတ္တိသုဒ္ဓကမ္မဝါစာနဲ့အညီရံဖြစ်လာပါတယ်။ရံဖြစ်လာပြီးနောက်ပိုင်းဒီကကြီးကလည်းတရားလူကျင်တော့အသက်ကြီးမှဝက်လာနော်ဒီကကြီးတို့တကယ်လို့ရင်တကယ်ဖြစ်ပါတယ်။လုပ်ဖို့တော့အရေးကြီးတာပေါ့နော်။ဟောငါတော့ပါရမီမရှိဘူးဆိုပြီးတော့ပါရမီလွှဲချပြီးတော့ပြစ်ပယ်စရာမလိုဘူးနော်။ဘုလိုကုတီတဏ္ဍမှာဆိုတော်တော်များများကအရွယ်ကြီးတဲ့ပုံကိုယ်တွေများတာ။ရွယ်ငယ်တဲ့ပုံကိုယ်တွေတော့ ကိုယ်တော့ကကျမကြီးလည်းကောင်းတော့အလုံးလုံးနေတာလားများတယ်ငယ်တဲ့ပုံစံတွေမှာ တွေ့ရတာနည်းတယ်ပေါ့နော်ကြီးလာတဲ့ပုံစံများများဒီတော့အခုရှင်သာရဆိုကြီးမှဝတ်တာကြီးမှဝတ်ပေမဲ့လို့ရှင်တိုင်းဗုဒ္ဓသင်ကြားတဲ့တသွေမတိတ်တော့ဒါကဒီလိုပြောဆိုရမယ်ဆိုရင်ဒီလိုပဲပြောဆို ဒါတော့ဒီလိုနေထိုင်ရမယ်ဒီလိုနေထိုင်ဒီလိုကျင့်ရမယ်ဆိုဒီတိုင်းကျင့်အဲ့တော့ဘယ်လိုဖြစ်သွားလဲဆိုတော့သူကနှစ်ရက်သုံးရက်အတွင်းတော့ယဟနာဖြစ်သွားတကယ်ကိုငကောလဲဒီယဟန်ဘဝကိုအင်တန်လုံလားတောင့်တနော်သူ့ရဲ့လုံးလာဝရိယလည်းပါတာပေါ့နော်ရှင်သာရိပုတ္တရာဆုံးမတဲ့တသွေမတိလိုက်နာကျင့်တော့နှစ်ရက်သုံးရက်အတွင်းယဟနာဖြစ်တယ် ဖြစ်တော့ရှင်သာရိပုတ္တရာရှင်မြတ်ကြီးကျင့်တ်လုံးလို့ဘုရားကြီးခေါ်သွားပြီးလျှောက်ထားတယ်မြတ်စွာဘုရားတဲ့ဒီရာရယဟန်ကြီးအင်မတန်ကိုဟုတ်လားချီးကျူးဖို့ကောင်းတယ်ဗျာဆုံးမတဲ့အတိုင်းလာနိုင်ကျင့်သုံးတဲ့အတွက်နှစ်ရက်သုံးရက်နဲ့ယဟန်ကိစ္စပြီးပါဗျာနော်တကယ်ကျင့်သုံးရင်တကယ်ကိုအကျိုးများကြောင်းဒါဒါတတ်တယ် အဲ့မှာဘုန်းကြီးတို့ခေါင်းဆောင်ကောင်းဆိုပြောချင်တာပါရှင်သာရိပုတ္တရာရှင်များကိုမြတ်စွာဘုရားချီးကျူးလိုက်တာဗာချီးကျူးလိုက်တယ်အဲ့မှာမေးတာပါနောက်မှချီးကျူးတော့သာရိပုတ္တရာတဲ့အဲ့လိုတပည့်များရခဲ့မယ်ဆိုရင် လိုချင်သေးလားဟုတ်လားဆုံးမတဲ့လွယ်တဲ့ဟိုပါဗျာဒီလိုတပည့်မျိုးကတော့တရားတထောင်ရခြင်းပါသေးတယ်အဲ့မှာရှင်သာရိပုတ္တရာမြတ်စွာဘုရားချီးကျူးတယ် သာရိပုတ္တဟာတဲ့ဆုံးမလွယ်ကူတဲ့တပည့်ရမှာပေါ့တဲ့သူကိုယ်တိုင်ကဆုံးမလွယ်ကူတာဒါပါပဲဘုန်းကြီးပြောချင်တာနော်ဘုန်းကြီးတို့တွေကိုမှဆုံးမတဲ့တပည့်ကောင်းမိသားစုကောင်းနော်ကိုယ်နဲ့အတူနေတဲ့ဘုရားပြောရဆွဲတယ်လွယ်ကူတာရမယ်ဆိုရင်ကိုကိုယ်ကပါလေဆုံးမတာလွယ်ကူဖို့ရည်ကြည်တယ်ဆုံးမတာလက်ခံဖို့ရည်ကြည်နော်အဲ့ဒါဆိုတရားလည်းများများရနိုင်တယ်ကိုယ်မှလည်း စနေဒီသတိတံဘာကံတူသောအကျိုးတွေလည်းပေးမှာနော်အဲ့တော့ခုအသက်ရွယ်ကြီးတဲ့ဘုကမှတ်ထားပြီးဘုန်းကြီးပါဝင်ဖို့ခုနာမှာဆုံးမတွေ့ကူတဲ့ပုဂ္ဂိုလ်မျိုးရခြင်းကိုကိုယ်တိုင်ကလည်းဆုံးမတွေ့ကူတဲ့ပုဂ္ဂိုလ်ဖြစ်အောင်ကြိုးစားကြမယ်ဒါဆိုရင်တော့ဘုန်းကြီးတို့တွေနော်မဆုံးမလွယ်ကူတဲ့ပုဂ္ဂိုလ်လည်းရလာမယ်ကိုကိုယ်တိုင်လည်းဆုံးမလွယ်ကူတဲ့အတွက်တရားတွေမြန်မြန်ရနိုင်တယ် ဒါတော့ဆရာကောင်းနဲ့တူတယ်ဆိုတာဒါကိုပြောတာမှာဒါဇာတာပြည့်စုံအဲ့လိုပါဒါတော့ရဟန်းကြီးကသူဘာမှမျောလင်းချက်မထားဘူးသူကပဲပေးသွားတာပြီခုံခုံပြောရင်ဒီမှာတပိတ်သင်္ကန်းစပြီးတော့ရှင်သာရိပုတ္တအကုန်လုံးပြသူကဘာတကူမှမမျောထားဘူးလုတ်ပေးတာအပေးတတ်တတ်ပဲဘာမှမတောင့်တဟိုတပည့်ကြီးကလည်းရောစဆုံးမတိုင်းလိုက်လာကျင့်တော့ပါတပည့်အတွက်လည်းဂုံရှိတယ်ဆရာအတွက်လည်းဂုံရှိတယ် နော်ဆရာတော်ကိုဂုံရှိတာပေါ့ဒီမှာမြတ်စွာဘုရားဆရာဂုံကိုချစ်ကျူးသွားနော်သာဇာတပြည့်ဆရာကောင်းနဲ့တူတယ်ဆိုဒီလိုဆရာမျိုးကိုဆိုလိုပါတယ်ဒီတပည့်အတွက်ပြုလုပ်ပေးတဲ့နေရာမှာကိုယ့်အတွက်မျှော်လင့်ချက်မထားဘဲနဲ့သူ့အတွက်တော့မျှော်လင့်ချက်ထားတာပေါ့သူတိုးတက်ဖို့အောင်မြင်ဖို့ကြီးပွားဖို့ချမ်းသာဖို့သားသမီးလေးအတွက်လည်းဒီတိုင်းပဲကိုယ့်အတွက်မျှော်လင့်ချက်မထားပါပဲဒီသားသမီးလေးအောင်မြင်ဖို့ကြီးပွားဖို့ချမ်းသာဖို့ ဒါတွေတော့မျှော်လင့်ချက်ထားတော့ဘုန်းကြီးတို့လည်းဒီတိုင်းပါပဲနေဆုံးမလာတဲ့ကမှသူသာသမီငယ်လေးတွေပါတော့ဒီသာသမီငယ်လေးတွေဘုန်းကြီးတို့သူတို့ကြီးပွားချမ်းသာတဲ့အချိန်ကျရှိမှရှိတော့မှလေအလေးတွေကငယ်ငယ်လေးတွေသူတို့စူးစမ်းခြင်းနဲ့စိတ်ပေါက်ပြော့ပြီးအဲ့ဒီသဘောလေးပါပဲနောက်တစ်ခုကတော့ဗာလဲဆိုတော့ သာဇာတပစ္စယနိုင်ငံခေါင်းဆောင်ကောင်းနဲ့တူတယ်ဒီနိုင်ငံခေါင်းဆောင်ကောင်းနဲ့တူတဲ့အကြောင်းလေးနော်နိုင်ငံခေါင်းဆောင်ကောင်းဆိုတာကိုယ့်အတွက်မျှော်လင့်ချက်မထားဘူးတိုင်းသူပြည်သားတွေကြီးပွားချမ်းသာဖို့ကျမ်းမာရေးလူမှုရေးပညာရေးစသဖြင့်ဆင်ပြေဖို့ဒါပဲမျှော်လင့်သူ့အတွက်ဘာမှမမျှော်လင့်ကိုယ့်အတွက်မျှော်လင့်ပြီးလုပ်နေမယ်ဆိုဒီခေါင်းဆောင်ကနိုင်ငံခေါင်းဆောင်ကောင်းမဟုတ်ဘူးနော် နိုင်ငံခေါင်းဆောင်ကောင်းတဲ့သာဇာတပစ္စည်းနဲ့တူတဲ့နိုင်ငံခေါင်းဆောင်ကောင်းဆိုတာကိုယ့်အတွက်မျှော်လင့်ချက်မထားဘဲနဲ့တိုင်းလူပြည်သားတွေကြမ်းမာဖို့ချမ်းသာဖို့ကြီးပွားချမ်းသာအောင်မြင်ဖို့ဒါကိုရွယ်ချက်ထားပြီးတော့စောင့်ရှောက်တာဒါနဲ့ပတ်သက်ဘုန်းကြီးတို့ဗိမိတာရအကြောင်းပြောချင်ပါတယ်။ဒါဗိမိတာရအကြောင်းနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဝီနိပါဠိတို့ပါစိတ်ပါဠိတို့ ညာတော့ဗိမိတာရမင်းကြီးဆိုစာပေမှာတော်တော်များများဟိုစာရေးဆရာတွေကဆိုင်ဖခင်မေတ္တာအကြောင်းတိကျဖခင်မေတ္တာအကြောင်းဖော်ကျူးတဲ့နေရာမှာတော့ဗိမိတာရမင်းကြီးကိုစံပြအနေနဲ့ရေးဆက်ကြတယ်ဒီခေါင်းဆောင်ခေါင်းအနေနဲ့ကျွန်တော်တို့ကမပြောဘူးသိတာနည်းဒီအကြောင်းလေးပြောခြင်းဒီဗိမိတာရမင်းကြီးဆိုတာက သောတာပန်ပုဂ္ဂိုလ်ရာဇဝင် ရာဇကြုံမြို့တော့သူတို့ကမာကရမကရတိုင်းရာဇကြုံမြို့မြို့တော်ရာဇကြုံမြို့တော်ရာဇကြုံမြို့တော်ရဲ့ခတ်တန်းတန်းဝါတော်ကြီးကိုဝါတော်ငကွာတော့သူပန်းဖြေတဲ့ဌာနကြီးပေါ့နော်ဥယျင်ကြီးဝါတော်ဥယျင်ကြီးအဲ့ဒီဥယျင်ကျောင်းထဲမှာဘုရားဝိဒတန်ဃာတွေကိုကျောင်းဆောက်လှူဒါန်းခဲ့တာအဲ့ဒီမှာတရင်ဘုရားရှင်ဘုရားဝိဒတန်ဃာတွေတရင်သုံးနေတဲ့ချိန် အဲ့ဒီရာဇကြုံမျိုးနဲ့မနီးမဝေးမှာတဘောဆိုရှိတယ်ဘုန်းကြီးတို့ဒီအရှင်လက်ထက်ကတော်တော်များများကဒီလိုနေပညာမထုံးကားဘူးအဲ့လိုမြစ်တွေမှာသွားရေချိုးကြများအဲ့မြစ်နဲ့ရာဇကြုံမျိုးနဲ့တဘောတာမြစ်ဆိုမလမကမှာရှိလူရာစီချိန်ပေါ့ရာစီပူလိုက်တဲ့ချိန်ကျွန်တော်များဟုတ်လားနေဆုံးစားပြီး ချိုးသွားရေချိုးကြတော့နေပူတော့နေဒီချိုးနေအဲမင်းကလည်းဗိမိတာရမင်းကလည်းဒီရဟန်းတော်တွေရေချိုးနေတဲ့အချိန်မှာပဲသူကလည်းခေါင်းဆေးမင်္ဂလာဆိုရှေ့တော့ကတော့ဆိုရင်ရောင်တုံးကြီးနဲ့နေကြတော့ဒီဆပင်ကိုလျှော်ဖို့ခေါင်းဆေးမင်္ဂလာခေါ်တယ်ခေါင်းဆေးမင်္ဂလာပြုဖို့အတွက်ဒီတဘောတာမြစ်စိတ်ကိုသွားတာကိုရောတော့ရဟန်းတော်တွေကရေချိုးနေတော့ဟုတ်လား သူကလည်းတကယ်ကိုသူတော်ကောင်းစိတ်ဓာတ်ရှိတယ်မင်းတကယ်ကောင်းဆောင်မင်းဆိုတော့ရဟန်းတော်တွေမပြိမကျင့်ထိုင်ဆောင်ဉာဏ်တဲ့ပုဂ္ဂိုလ်ဆိုသူမိအာတာနဲ့ဉာဏ်တော်တွေဖယ်ရှားပြီးသူချိုးမှာအခုတော့သူမလုပ်ဘူးနော်သူတကယ်သူတော်ကောင်းစိတ်ဓာတ်ဉာဏ်နဲ့မင်းတွေပါလေဆိုရင်ခုနကရဟန်းတော်မြတ်ကုံဖယ်ရှားပြလိုက်တာဟုတ်လားရဟန်းတော်တွေမကောင်းအကြောင်းမှဖယ်ရှားပြမှသူသွားရလားကိုယောကနေလို့သူရဟန်းတော်တွေရေချိုးတာ အေးစစ်စစ်အော်ရဟန်းတော်တွေပြန်သွားမှာပဲသူတို့ခေါင်းစင်းမင်္ဂလာ ပြုပါမယ်ရစောက်ဆိုင်တဲ့ရဟန်းတော်များလည်းကြာလိုက်ကမသိဘူးပုရုဇေရဟန်းတော်တွေထင်တယ်ရှေ့ချိုးနေကြဘာလို့ဒီချိုးလဲနေလဲပူတော့တနေ့ကိုချိုးတာမှောင်မိုက်ပြီးဒီအောင်ချိုးနေကြဖြစ်ပေါ်ဒီမင်းကြီးထိုင်ဆောင်နေမှသိရတဲ့ဟိုဘက်ကလည်းအဲ့လိုမျိုးအဲ့တော့မင်းကလည်းဣမိတရမင်းကလည်းတန်ခါဒါနာပေါ်မှာတကယ်ကြီးညိုတာကိုသူကတော်တာပါဘုရားတရားပေါ်တကယ်ကြီးညိုတော့ အဲ့ဒါတွေနှောက်ရှက်မပြီးဘယ်လိုမှလည်းစိတ်မဆိုးကြီးညိုလေးစားစိတ်နဲ့ပဲအေးစေးထိုင်စောင့်တာဟောဒါကောင်းဆောင်ကောင်းပြောချင်တာပါနော်တကယ်လားနိုင်ငံကြီးကသူလှုပ်ချာလှုပ်လို့ရတာပဲမင်းသားကြီးခက်ကစေတလုံးပိုင်မလှုပ်ဘူးနော်ဩရဟန်းတော်များလည်းရေချိုးလိုက်ကြတာဒီမှာစောင့်နေတဲ့တည့်ရတဲ့နဲ့ညမှောင်တဲ့တရားကိုရေချိုးနေကြကြည်ရနေရာလဲပူတော့နေမေးမချင်းကိုချိုးနေကြတာမသိဘူး ခုလိုဆိုရင်လုံးလာဒီမှာဆို၈နာရီလောက်မှဘုန်းကြီးတို့နေဝင်တာဆိုဘယ်နဲ့လောက်ချပါအဲဒါသူတို့ကရဟန်းတော်များလည်းမှောင်ရေချိုးလို့မှောင်ပြီဆိုမှသူကပြန်အဲ့ဒီချိန်မှဟိုမှခေါင်းလျှော်တဲ့မင်္ဂလာပြီးသွားတာဘုန်းကြီးမင်းတို့မြင်ဒီဒီမြို့တော်ရဲ့တကားကိုအန္တရာယ်ရှိတော့ညနေ6နာရီပြေးရမယ်ဘာညာတတ်မှတ်ထားတာဟုတ်ဟိုမိုးချုပ်မှာခေါင်းဆေးမင်္ဂလာခေါင်းရှောင်မင်္ဂလာပြောတော့ပြန်လာတော့ ဒီကမြို့တော်တကာပိတ်သွားပြီလေသူအမိတ်ချမှတ်ထားတဲ့အမိတ်မဖြစ်ဘူးရှေးတုန်းကတော့ဒီမြို့တော်ကြီးတကာပိတ်သွားပြီပြင်မဲ့မှာတဲခိုစရာဇေယျတဲ့အဆောင်နေဆောက်ပေးထားတယ်ခရွေးရလာကြတယ်မြို့တော်တကာပိတ်ထားတယ်ပြင်မဲ့မှာနားနေဆောက်နေမိမိတော်မင်းကသူ့ရဲ့ဟုတ်လားတကားဆောက်အမိတ်အာဏာနဲ့ပွင့်ခိုင်းမှု မလုပ်လဲဆိုတော့ပြစ်မက်ကရှားမှာအေးစစ်စစ်ဆိုတော်တော်ကောင်းဆိုတော့သူကသူအမှတ်တရနဲ့အိတ်ပါပေါ့အဲ့မှာပဲအိတ်မနေ့မိုးလင်းလာတဲ့ခါကျတော့နန်းတော်တဲ့မိုးဝင်မဟုတ်ဘာသွားတယ်ကြောင်းကိုသွားတယ်ဘုရားကြောင်းကိုစောစောစီးစီးသွားတယ်ကြီးကတော့တကားမဖွင့်သေးတာလည်းဖြစ်ချင်းဖြစ်မှာပေါ့၆နာရီရိုးပါလို့ဖွင့်မယ်ဆိုရင်တကားမဖွင့်သေးရင်လည်းဒီမှာဘုရားကြောင်းတော်သွားဘုရားကြောင်းတော်ရောက်လာဘုရားစောစောစီးရောက်လာမေးတော့ ဒါကြီးမနေ့စောစောစီးစီးလာကြောင်းမလာရောက်ကြောလဲအဲ့မှာမနေ့ကအကြောင်းအကုန်လျှောက်တာမနေ့ကသူရေချိုးစိတ်သွားတယ်ရဟန်းတော်များနေဝင်မိုးချုပ်တွေရေချိုးနေကြတဲ့အတွက်ဒီကခေါင်းစင်းမင်္ဂလာနောက်ကြတယ်ဒါကြောင့်အပြင်မဲ့ဟုတ်လားမြို့အပြင်မဲ့တကားမြို့အပြင်မဲ့မှာပဲအိယာအိပ်ပြီးမှဒီထားအဲ့ဒါဆိုရင်ဟိုကြည်နေလုံချိုးရပါနဲ့အန္တရာယ်လည်းရှိနေတယ်တာနာကိုကြည်ညိုတယ်မင်း ရဟန်းတော်များလည်း alignment တရားကြတော့နော်တကယ်တကယ်အဲ့လိုကြမ်းတဲ့ဟိုမကြီးညိုသေးတဲ့မင်းဆို ကြီးညိုပြတ်သွားနိုင်နော်ကြီးညိုပြီးသားပုဂ္ဂိုလ်လည်းအဲ့ဒီတရားမရသေးကြီးညိုပြတ်သွားမကြီးညိုသေးတဲ့ပုဂ္ဂိုလ်ကလည်းဟိုမင်းဆိုရင်ဒါပို့ပြီးဆိုးသွားတယ်ဒါမျိုးတွေဘုရားမြင်တော်မူမြင်တော်မူတဲ့အခါကျတော့အင်းဘေမိတရာမင်းကြီးလျှောက်တာကိုဒါနားထောင်နားထောင်ပြီးမှ ဒိန္ဒမင်းကြီးလည်းငကောတဲ့သောတာပန်ရိယပုဂ္ဂိုလ်ဘယ်လိုမှစိတ်ကမနေဘူး။ဒါတော့ तू စိတ်ထဲမှာကျေနပ်တော့ဝမ်းမြောက်တော့ဘုရားရှင်တရားတွေဟောပါတယ်။ကျေနပ်ဟောလို့တရားတွေဟောလို့ကျေနပ်ဝမ်းမြောက်ပြီးတော့အိမိတရာမင်းကြီးဒါလို့ဟောပြီးမြန်သွားတဲ့အချိန်မှာဉာဏ်တော်တွေခေါ်မေးပါ။စိတ်သားဉာဏ်တော်တို့မနေ့ညနေပိုင်းကမနေ့နှောင်းကပေါ့ ရှင်သာရဟန်းတော်တို့ရေချုံနေကြမှန်လားမှန်ပါရဲ့အဲ့ဒီအချိန်မှာမင်းကြီးလာပြီးစောင့်နေတာကိုမြင်သလားရေချုံဖို့ဆိုမှန်မှန်မြင်ပါတယ်ဗျာအဲ့ဒီလိုမင်းကြီးရေချုံမှုစောင့်တာမြင်ပါလေညမောင်းတိတောင်ရေချုံနေတာရေချုံကြတာမှန်သလားမေးတယ်ရဟန်းတော်များလည်းမှန်တိုင်းဝန်ခံလျှောက်ထားကြပါဒီလိုရဟန်းတော်များပြက်တယ်ရဟန်းဆိုတာအဲ့လိုမလို့ပါဘူးမကြည်ညိုသေးတဲ့ပုဂ္ဂိုလ်ကြည်ညို ကြီးညိုပြီးသားကိုကြီးညိုပြတ်အောင်မလုပ်ရအောင်နော်ဒီလောက်ကြီးတဲ့ချိန်ကြာကြီးချိုးစရာမလိုအိမ်မှာပြစ်တင်ပြီးတော့နာနာသိခါဘောပေါ့ဒီချုံမှုနဲ့ပတ်သက်ပြီးသိခါဘောပညာခက်တာဝိနိပါဠိတော့ပါစိတ်ပါဠိတော့ဒုတိယဟုတ်154မှာပါပါပြောရင်တော့ဒါခေါင်းဆောင်ကောင်းပေါ့ဗျာတိုင်းပြည်ခေါင်းဆောင်ကောင်းဆိုတိုင်းသူပြည်သားတွေဘာသာရေးခေါင်းဆောင်တွေကိုယ့်အတွက်နဲ့ဟုတ်လားစိတ်မချမ်းသာကိုယ်မချမ်းသာပဲဖြစ်စရာကိုယ့်အတွက်နဲ့ စိတ်ချမ်းသာစွာသာနာပြုနိုင်ဖို့တိုင်းပြည်တွေမှာနေနိုင်ဖို့ရည်ရွယ်ချက်နဲ့ဘုန်းကြီးတို့ဒီမှာခေါင်းဆောင်ကောင်းများဒီလိုနေသွားဒါဗိမိတရာမင်းကြီးနော်ဗိမိတရာမင်းကြီးရဲ့အကြောင်းအရာကိုခေါင်းဆောင်ကောင်းပိသားတဲ့အတွက်သာသာတပစ္စည်းနဲ့တူတယ်လို့ဘုန်းကြီးတို့ပြောနိုင်မှာနောက်တစ်ခုကတော့ဘုရားရှင်ကိုတော်တိုင်နော်ဘုရားလောင်းဘွားဒါတော့ဘုရားရှင်ရှင်တော်ကလည်းဘုန်းကြီးဟောခဲ့ဖို့ပါ အဲလေးလည်းကောင်းလို့ဒါထပ်ထပ်ပြောပါရဟရှင်ကိုတော်တိုင်းဒီအလောင်းတော်ဘဝတွေနော်950ဇတ်တော်တွေနောက်ရလေ့လာကြည့်လိုက်ပါ950ဇတ်တော်တွေအများကြီး950ဆိုရင်950တော့အဲ့လောက်တော့ဇတ်တော်ရေတွက်မရှိဘူးမှတ်သားရလို့အောင်ဆရာတော်တွေကမိတ်တာ949ဇတ်ပဲရှိတယ်နော်အဲ့ဒါလည်းမှတ်ထား အမဘုရားဆရာတော်က950ဆိုမှတ်လို့လွယ်အောင်950လို့မိတ်လာဘလောက်ပဲရှိလဲ948ဇတ်တော်ပဲရှိတယ်အဲ့ဒီဇတ်တော်တွေလေ့လာကြည့်ပေါ့နော်အဲ့ဒီဇတ်တော်တွေဟာပါရမီဖြည့်တဲ့ဇတ်တော်တွေတော်တော်များများပါအဲ့ပါရမီဖြည့်တဲ့အခါမှာလိုက်လေ့လာတဲ့အခါကျတော့လူဘဝတွေတိရိစ္ဆာန်ဘဝတွေကပါရမီဖြည့်တာပိုများတာတွေ့ရတယ်နော်ဒါကြောင့်မို့ဘုန်းကြီးတို့ ဆရာကြီးဥရှောကသူ့ရဲ့ဗုဒ္ဓလောကသားတို့ရောလောကသားအနိုင်မဲ့ကျေးဇူးရှင်စာမျက်တရားခွန်ပါအလောင်းတော်များပါရီဖြစ်ခြင်းကြတာတိရစ္ဆာန်ဘွားတွေဖြစ်များတာတွေ့ရတယ်ဒါလေးကောက်ချက်ချတွေ့ဇတ်တော်ရဲ့ဒေချာလေးလာရင်တိရစ္ဆာန်ဘွားဖြစ်များပြီးတော့တိရစ္ဆာန်ဘွားတွေပါရီဖြစ်ခဲ့တာများနော် အဲ့ဒီဘဝတစ်ခုကဟိုပါရမီဖြည့်ပုံလေးပေါ့နော်ဒီပါရမီနဲ့ပတ်သက်ပြီးတော့လည်းဘုန်းကြီးလည်းနည်းနည်းလေးဖွပြခြင်းလာလို့ဒီဟုတ်လူကြောင့်လေးသတ်ပြောတော့အဓိကတော့ပါရဏိတိမင်းပေါ့နော်အဲဒီမင်းကဟိုဆိုတယောက်ကတည်တည်ဆက်တာလိုက်တယ်ဒီတည်တည်အနတ်ရတာနဲ့ပြီးတော့တည်တည်စားခြင်းနဲ့ယတတနာကြောင့်ဒီတည်တည်ပဲရမြစ်ထရရမြစ်ကဘယ်လိုဆက်ဆက်နေလဲတကယ် တောကြီးမြိုင်ကြီးထဲမှာလာတဲ့မြက်နော်သူသူရောက်ပေါက်နေတဲ့တောကြီးမြိုင်ကြီးလာတဲ့မြက်ဖြစ်အဲ့တော့ဒီမြစ်ကြောင်းယူတလျှောက်မှာဒီတရားပင်ရှိရမယ်တရားဒီပဲရှာထွက်တော့သူကပါလက်နဲ့အပြည့်စုံနဲ့ပေါ့နော်စစ်သူရဲ့စစ်တပ်နဲ့စစ်သားတွေနဲ့တူတူလာတော့ပင်အဲရှိုင်းရှိုင်းနဲ့ဖြည်းဖြည်းနဲ့မြေရိုးလျှောက်တက်လာလိုက်ကြနောက်ဆုံးတော့ လူသူရောက်ပေါက်နေတဲ့နေရာရောက်တော့ဒီသေးရပင်တွေ့တော့ဒီသေးရပင်တည့်တည်တယ်ဤဆုံးနော်တွေ့ရဒီတော့အဲ့ဒီသေးရပင်မှာကဘာတွေ့ရလဲမြောက်တွေအများကြီးပဲနေနေတွေ့ရဒီမှာကဘယင်စီစစ်တပ်ကလက်နက်ကမျိုးစုံပေါ့မြားတွေရောလှန်တွေရောဓားတွေရောစုံပါတော့မြောက်တွေကထိတ်လန့်ကြောက်ရွံ့ကြတယ်ထိတ်လန့်ကြောက်ရွံ့နေတဲ့မြောက်ပေါင်းကိုအဲ့မှာဘုရားလောင်းကမြောက်မင်းဖြတ်အကြီးကဲမြောက်ဖြစ်တယ် မြောင်ပေါင်းတွေကိုသူကအဘိဓိကပြောတယ်မြောင်ပေါင်းတို့ဘာမှမကြောက်ကြနဲ့သင်တို့တွေဒီအသက်အနေအလွတ်မြောင်ကအသက်ဆုံးကြိုးပမ်းကောက်ွယ်မယ်ရဲတဲ့နေကလေးစကားပြောပြီးတော့အသက်ပြင်ထေပြတက်သွားနော်ဒီမြစ်ကခင်းကမြစ်ဘေးမှာရှိတော့ဒီမြစ်ကန်းကနေဟိုဘက်မြစ်ကန်းကိုခုန်ကူးလိုက်တာခုန်ကူးလိုက်ပြီးတော့စိတ်နဲ့လည်းတွက်ချက်ကြည့်တော့ဘလောက်กว่าဝေးပါ냐 အမင်းတစ်ဖက်ကခြုံဘောပေါ်ရောက်ပါလန်ခုံအဲ့ခြုံဘောပေါ်မှာဆင်းအဲ့ဒေါ်ရတောင်းတော့မှာຫນွေကြိုးတွေရှာတော့ဗောနော်ခိုင်ခန့်တဲ့ຫນွေကြိုးတွေရှာဖွေຫນွေကြိုးတွေတစ်ခုနဲ့တစ်ခုချီနှောက်ချီနှောက်ဒီဘက်ကကြီးမားတဲ့သစ်ပင်ကြီးပင်မှာချီဗောဘောဆိုကိုင်းလာတော့ကချီဒီကသစ်ပင်ကြီးသစ်ပင်ကြီးမှာချီချီပြီးတော့ຫນွေကြိုးတွေခါဝင်ငွေကြိုးတွေကန်ပြီးတော့တစ်ဖက်ຫນွေကြိုးတွေလည်းသူကျန်တာတွေဒီခါမှာလည်းချီထားပြီးတော့ ခုနမြောက်တည်နေတဲ့တစ်ပင်ကိုလှန့်ခုန်ပူတာစိတ်တွက်နေဆိုတော့တစ်ပင်ပတ်တာတွေကိုမတွက်မိတာနဲ့တွေ့ပါတယ်ဒီတစ်ပင်ပတ်တာနဲ့ဒီတစ်ပင်ပတ်လိုက်တဲ့ခါကျဟိုမှာကျတော့အပြည့်ဝမမီတော့တစ်ပင်တရက်ပင်ရဲ့အကိုင်းဟုတ်လားအဖြာကိုင်းတော့ပဲတစ်ပင်ထီအောင်မမီဘူးအဲတရက်ကိုင်းကြီးကြီးတစ်ခုအဖြာမှာဆွဲထားပြီးတော့ မြောက်တွေကိုအကုန်ကူးစေတာဒီသူ့ကြောဘွားနဲ့တစ်ဆင့်ဒီမြောက်တွေအများကြီးကူးတယ်ဆိုတော့တာမန်တတ္တိနဲ့ပဲလွယ်မှာလေကိုတစ်ဘက်ကသစ်ပင်ခြိတာ ဒီမှာခါခြိတာတယ်မြောက်တွေကနေတစ်ဘက်ကူးသွားတယ်ဒီဝိတ်နဲ့ဝင်နဲ့အားနဲ့အများကြီးပဲတော်တော်ဒုက္ခဖြစ်မှာဒါပြခေါင်းဆောင်စိတ်ဓာတ်ငါတို့မျိုးတွေမသေးစေရဘူးဆိုတော့ ဆိုရယ်တတ္တိလုံးလာဝိရိယနော်အဋိဋ္ဌဒါတွေပြင်းပြင်းထန်ခံကြံ့တယ်ကောက်ွယ်ပြီးခဲ့တာအမြောက်တွေအကုန်လုံးနှီးပါတော့ကုသွားပြီတော့ဘာလုပ်လဲသူရဲ့စန့်ကျင်ပဲဒေဝရာလောင်မြောက်နော်သူတို့ကလည်းဘဝဆက်ဆက်တုံးနေတူပဲဘုရားလုံးကတော့ညိုအာဂတမရှိပေမဲ့လို့သူကရောကုံဒီဘဝညိုအာဂတထားလိုက်တာဘုရားဖြစ်တည်တောင်ရှင်တုံးတာ အဲ့မှာလည်းရှင်တေဝလာလောင်းကဘာလုပ်လဲဆိုဘုရားလောင်းပေါ့ဟာဒီတခါတော့ငါအနိုင်ရပြီခါတိုင်းတော့သူတို့နှကောင်ကြိုက်ကြရင်တေဝလာလောင်းကအများအားရှုံးဒီတခါကျတော့သူအပေါ်ကအသာစီးရပြီဆိုတဲ့အနေနဲ့ဘာလုပ်လဲဆိုတခြားမြောက်တွေဆိုရင်ဒီဘုရားလောင်းမြောက်မင်းကြီးနာကျင်မှာဆိုလို့ဟုတ်လားမြောက်တွေကလည်းကူးသွားကြရင်သူ့ပေါ်မှာတဆင့်သွားကြတယ်မနာရအောင်ဘုရားလောင်းမြောက်မင်းကြီးပေါ်နေဖြည်းဖြည်းလေးတက်တော့တက်တာလေးမနာမကျင်အောင်ကုကြ ဒေဝရလောက်ဒေဝရလောင်းမြောက်တော့ဘာလုပ်လဲဆိုဩသစ်ပင်ထိတ်ဖြောင်းတက်လိုက်တယ်တက်ပြီးမှဒီဘုရားလောက်မြောက်မင်းကြောပေါ်တက်ရခုံချတယ်နော်အဲ့မှာစဉ်းစားကြည့်တာမန်ပုဂ္ဂိုလ်မျိုးဇွဲတတ်တယ်ဟာမင်းငါသေအောင်လုပ်ကောင်မင်းလည်းသေရောကွာဆိုဒီမှာလွတ်ချလိုက်သူလည်းသေမှာမလုပ်ဘူးဘုရားလောင်းတော့မြည်သည်ကုညီမယ်အသက်ပေးပြီးကဲဆယ်မယ်ဆုံးဖြတ်ပြီးပြည့်အောင်လုပ်တယ်ဒါလေးလည်းသိစေချင်တယ် အဲ့တော့ခုံချပြီးတော့တစ်ဖက်ကန်းကိုသူကကုသွားနော်အဲ့ဒီအချိန်မှာဒေဝရလောင်းကအပေါ်ကနေခုံချလိုက်တော့ဒဏ်ရာတက်ချက်ပြင်းထန်တာခံစားပြီးမှဒေဝရလောင်းကခက်မြန်မြန်တန်တစ်ဖက်ကိုကုဒီမြောက်တွေအလုံးလှုပ်ရှားပုံကိုဒီဘာရတိမင်းနဲ့သူ့ရဲ့စစ်သားတွေကြည့်နေကြမြောက်ရဲ့တုတ်ရတွေကို မြင်တဲ့အခါကျတော့ဘုရားတော်မြောင်မင်းရဲ့လောက်ရတယ်မြင်သိလေးစားလေးစားတော့ဘာလို့လဲဒီမြောင်မင်းကိုခြိထားတဲ့ကြိုးတွေရောပါလေအကုန်ချုပ်အောက်ချတက်တာရအောင်လုပ်ပေးအဲတော့ဘာလဲဒီမင်းကနေမြောင်မင်းကိုမေးတယ်ကြိုးကြောင့်ဘာဖြစ်လို့ဒီလိုတော့သူဟာခေါင်းဆောင်ဖြစ်တယ်ခေါင်းဆောင်ဖြစ်တယ်ပဲခေါင်းဆောင်ဆိုတာက ကိုလက်အောင်ငယ်သားတွေအများပြည်စိတ်ချမ်းသာအဆင်ပြေအောင်လုံနိုင်တဲ့စဉ်းစားတဲ့ဉာဏ်ပညာရှိရဉာဏ်ပညာရှိတဲ့အတိုင်းလောက်ပေးနိုင်အောင်ကောင်းလို့ဆိုနော်အဲ့လိုဆုံးမကွယ်လို့ပါနော်ဗာလိမင်းကြီးကမြောင်မင်းရဲ့ဆွဲတတ္တိတွေလောက်ပေါ်ကိုင်းမှုတွေသဘောကျလို့သူ့ကောင်းဆောင်တချို့ပြီးတော့သူ့အဆုံးမအတိုင်း လိုက်လာကျင့်သုံးတဲ့တွင်ဟုတ်လားဟောတုဂတိလာတယ်အဲဘုန်းကြီးတို့မဟာကပိလဆတ်400ခွန်ပေါ့တက္ကရာနဲ့165တက္ကရာနံပါတ်ဇတ်တော်ပါဠိတော်165တက္ကရာ3မြောက်439မှာပါပါတယ်ဒီဇတ်တော်မှာကြည်လိုက်ပါတော့သက်ဘေးမှာကြောက်ရွံ့နေတဲ့ကိုယ့်ရဲ့မျိုးရိုးຫນွယ်တွေကို ဟုတ်လားဒီကြောက်ရွံ့မှုမှာလွတ်မြောက်စေတဲ့ကရုဏာတရားအဲဘုရားလုံးရဲ့စိတ်ထဲမှာအပြည့်ရှိဒီကရုဏာစိတ်အခြေခံပြီးတော့အကျိုးလိုလားစိတ်မေတ္တာစိတ်တွေဟုတ်လားအပြည့်ဝဖြစ်ပေါ်အဲ့ဒီစိတ်နဲ့အညီဆောင်ရွက်ပေးလိုက်တယ်နော်ကရုဏာခြေခံမေတ္တာဓာတ်တွေလည်းဖြစ်တဲ့အတွက်ဒါမေတ္တာပါရမီဟုတ် နော်ဂင်္ဂမြစ်တစ်ဖက်ကခုံကူနွယ်ကျိုးကိုရှားနော်အဲ့ဒီပြင်မှာချီဒီဘက်ကတစ်ဖက်တစ်ဖန်ပြန်ကူနော်ဒီကဲနိုင်မဲ့နီလအခြေအနေတွေကိုသုံးသပ်ရှာဖွေဒါမြောက်မင်းရဲ့ဉာဏ်ပညာဒါပညာပါရမီနောက်တစ်ခုကဒီလိုရှာဖွေသုံးသပ်တဲ့အခါမှာအသက်ကိုဗရဏမထားဘူးအာတုံခွန်ဆိုင်စ조사အထောက် ဒါဝေယပါရမီနော်ဒေဝရလောက်မြောက်မင်းကဒေဝရလောက်မြောက်ကပါလေတက်တရက်ပင်နော်ထိပ်ဖြားဒီတက်ပြီးတော့သူ့ကြောပေါ်ခုန်ချအသေးတတ်တယ်အဲ့ဒီတန်ရတန်ချက်တွေခံစားရတာပေါ့မတန်တဆနာကြောင်တိတ်လောက်ခံစားမှာတိတ်လောက်ခံစားပြီမယ်လို့ကိုကသိခံနိုင်မှုပါရမီ ဖြည့်တော့စိတ်ကြည်လင်သွားသူကဘလို့ပဲနှိမ့်ဆက်နှိမ့်ဆက် ကိုယ်လုံငန်းကိုအောင်မြင်အောင်သိခံပြီးလုပ်နိုင်တာခန္တီပါရမီနော်ဒါကြောင့်ဘုန်းကြီးတို့ကဒီတရားအလုပ်လုပ်တဲ့ခါကျသူများသိခံတာမဟုတ်ကိုယ်ခန္ဓာကိုသိခံကိုယ်စိတ်ကိုသိခံခန္တီပါရမီရှိဖို့ရည်ကြည်တယ်ခန္တီပါရမီရှိမှတရားရတယ်ခန္တီရှိမှတရားရတယ်နော်သီလသမာဓိပညာနာခန္တီပဓာနာကာရဏသီလကျင့်ဆုံးပဲကျင့်ခြင်းသမာဓိကျင့်စဉ်ပဲကျင့်ခြင်းပညာကျင့်စဉ်ပဲကျင့်ခြင်းတိခဏနိုင်မှတရားရပါတယ် နိခံနိုင်မှလည်းပါရမီရဖြစ်ပါဒီမှာဘုရားတော်ဒေဝရကဘလောက်နှိမ့်ဆက်လို့နေနေဒေဝရလောင်းကဘလောက်နှိမ့်ဆက်လို့နေနေသိခံပြီးကျင့်တဲ့အတွက်ခန္ဓာပါရမီပြည့်စုံသွားတယ်အဲ့လိုသိခံနေနိုင်တဲ့အတွက်သူ့သက်ကိုပေးအဲငါ့ကိုသိတော့ပြုလုပ်ရတယ်လို့ဒေဝရမြောင်မင်းပေါ်မှာ စိတ်ဆိုးတာမရှိဘဲနဲ့စိတ်တည်ငြိမ်စွာဌာနဝိခံပါရမီနော် ဒေဝရမြောက်ပေါ်မှာစိတ်မဆိုးကြောင့်ဒေဝရမြောက်ကိုအသက်ဘေးမှာလွတ်မြောက်သည်ဒီကူညီဖို့ဆုံးဖြတ်တဲ့အတိုင်းနော်ငါတို့အသက်တွေကိုကယ်မယ်လို့ဆုံးဖြတ်တာအကုန်လုံးကဲဒီဒီကဲမယ်လို့ဆုံးဖြတ်ထားတဲ့စိတ်ဓာတ်ခိုင်မာမှု နော်ဟောဒီတကောင်ကျတော့ငါ့ကိုနှိပ်စက်တဲ့ကောင်သိကွာဆိုတာမျိုးမလုပ်သူ့လည်းဟုတ်လားလွတ်အောင်ကဲသွားတယ်ဒါလိုဒါလိုဘုန်းကြီးတို့ပြောချင်တာပါ ဘုန်းကြီးတို့တွေလည်းမတူပါဘူးတူတယောက်ကုညီတောင်းလို့ကုညီနိုင်ကုညီပေါ့ဗျာကုညီနိုင်တဲ့ကစိတ်စေနာတွေထားပြီးကုညီပေးရမကုညီနိုင်ဘူးဆိုရင်တော့စောစောကလည်းအကြောင်းကျိုးညင်းရတယ်ပေါ့နော်ဟောကျွန်မတို့ဒီတော့ဘာပြုလို့ဘာပြုလို့อืมညင်းရတယ်တချို့ကြဟိုမငင်းမနဲ့အာနာပြီးလက္ခဏာပြီးတော့ကလည်းလောက်လည်းမပြေဘူးအဲ့လိုမျိုးကြတော့တိတ်ခေါင်းတစ်ခါပြက်နှစ်ခါပြက်ကိစ္စပြက်ကနကနပြက်ရုံစရာမရှိတော့ဟမ် အဲတော့စိတ်စိတ်တော့ခိုင်ခိုင်မာမာထားပြီးကုညီရင်ဒါဒိဋ္ဌံပါရမီလို့ခေါ်တရားထုတ်တဲ့ကကြစိတ်ကိုခိုင်ခိုင်မာမာထားအထောအော်ငါတဏှာကြီးထုတ်ရင်တဏှာကြီးရောင်းအထုတ်မယ်နှစ်နာရီဆိုနှစ်နာဒီတည့်ဒီရတော့ငါရောင်းအထုတ်မယ်ဒီလိုပဲလုပ်ရအာမဆိုဘယ်တော့မှအာဘူးနော်ကိုယ်လုံးနဲ့ကိုယ်ဘုန်းကြီးနဲ့ဘုန်းကြီးလုံးနဲ့စူမမဘူးဘုန်းကြီးနဲ့မဘူးစာကြည့်ရတာနဲ့ကိုယ်ကလည်းအာရအောင်လုပ်မှဖြစ်မှာ အဲ့လိုမျိုးပြန်လောက်ရတယ်နော်ဘုန်းကြီးလည်းစူးစမ်းပြီးလောက်နေမှာတို့ယောဂီတို့တတ်တယ်များစူးစမ်းလို့နောက်မြောက်အားလုံးရဲ့မြောက်အားလုံးနဲ့တူဒေဝရမြောက်ရဲ့အသက်ကိုကဲဆယ်ပိတ်မှုဒါလည်းဒါလာပါကိုအသက်ကိုစွန့်ပြီးတော့ကဲဆယ်တာနော်အဲ့မှာဒါနပါရမီမှာ၃မျိုးပေါ့နော် ဒါနပါရမီဒါနဥပပံဒါနပရမတ္ထပါရမီဒီပြင်ပဥစ္စာတွေလှူလာကြဒါနပါရမီကိုယ့်ရဲ့ကိုယ်လက်အင်္ဂါခြေလက်ဒါတွေကိုစွန့်ပြီးလှူပြီးတော့စွန့်ပြီးတော့ကိုညီတာကြတော့ဒါနဥပပါရမီကိုကိုယ်အသက်ကိုစွန့်ပြီးတော့လှူပေးတာကြတော့ဒါနပရမတ္ထပါရမီနော်ပါရမီဒါနပါရမီတစ်မျိုးတည်းပဲမဲ့၃မျိုးပါ ပါရမီကအကျဉ်း30 အကျင့်အကျင့်7ပါးအကျင့်30နောက်တစ်ခုသီလပါတယ်နော်ကိုယ်တက်ကိုသေချောင်းကြံနေတဲ့ဒီဥရသေအောင်ပြန်နှိပ်ဆက်ဟိုမလုပ်ဘူးဟောဒီကောင်ယေရှုမသိတဲ့ကောင်ဝင် အတော်ယုံမာတဲ့ကောင်ဝင်ကြမ်းထမ်းတဲ့ယုံမာတဲ့စကားမျိုးမပြောဘူးဒီတိုင်းပဲသိခံပြီးတော့ပါရမီဖြည့်ပါဒါသီလပါတယ်နော်ဘုရားလောက်မြောက်မင်းဟာ မြောက်ဒီရဲ့ဟုတ်လားစံပြအနေနဲ့ပြသွားလို့လူတွေအနေနဲ့ပေါ့စံပြနေပြပါနော်အဲ့ဒီလိုစံပြနေလောက်ပြသွားတဲ့ခါမှာနော်ကိုယ့်ရဲ့လူရဲ့ကျိုးဘဝချမ်းသာကျိုးမတောင့်တဘူးပါလေဘဝလွတ်မြောက်မှုကိုသာရှိမှတောင့်တပြီးလောက်သွားတဲ့နိခမပါမယ်ပြီးဆုံးအဲ့တော့ဒီဆက်တော်ကြောင့်ခေါ်ချက်ချခြင်းပေါ့ ရောက်ဒီအားလုံးဟာတကယ်တမ်းကျဘုရားလုံးပဲဖြစ်ဘယ်သူပဲဖြစ်တိဋ္ဌံဘုံမှာဖြစ်တာတိဋ္ဌံဘုံမှာ ဖြစ်နေတယ်ဆိုတော့မြောက်အားလုံးဟာဒီမှာဘုရားလုံးကတော့ပါရမီရှိတဲ့ပုဂ္ဂိုလ်ဆိုတော့သူတို့ကတော့သီလပြည့်စုံနိုင်သီလပြည့်စုံနောက်ဘဝတွေဆိုရင်တော့ဒါလူဘရောင်ကျမ်းတဲ့မြောက်တွေကတော့တဟကိုးအားနဲ့အလုံးမသီလရှိဖို့မလိုဘူးနော်သီလမရှိဘူးသိညာလည်းမရှိဘူးခုနကဒေဝရာလောင်းမြောင်မြင်ကြည့်လိုက်ပေါ့ သီလလည်းမရှိဘူးသိဉာဏ်လည်းမရှိလို့ကိုယ်ကျေးဇူးရှင်ကိုယ်အသက်ကယ်ပေးတဲ့ကျေးဇူးရှင်ကိုတတ်ဖို့ကြိုးစားတာဒါလို့အောက်တန်းကြတာမရှိဘူးသီလလည်းမရှိသမာဓိလည်းမရှိပညာလည်းမရှိအောက်တန်းစားတွေကြည့်ရမယ်နော်ဘုန်းကြီးဒီဟိုဗာမီကုသိုလ်တွေအားတော်ရေးချင်းတော့ဒါလဲဆိုတော့ဒီလူတဲ့တန်းတဲ့နေရာမှာတချို့တောက်တာနေများလူကံပုံကိုယ်တွေရဲ့အယုတ်လများရွေးချယ်ပြီးလူရမယ်ချို့ဘုံတချို့တောက်တာနေကြတော့ဒီ ဩရမပါဠိတော်ဒါနပါရမီခံဒီဘုရားလောင်းတို့ကြတော့အလူကံပုဂ္ဂိုလ်ရဲ့အယုတ်လမြေမရွေပေးပြီးလှုပ်နိုင်နော်တာမန်ပုဂ္ဂိုလ်တွေကတော့ဘုန်းကြီးတို့အလူချင်းအလူကံပုဂ္ဂိုလ်ရဲ့ယုတ်လမြရွေးရင်နေပြီးလူမှစိတ်ကကြည်လင်တာဟုတ်ဘုရားလောင်းတို့ကြကြည်လိုက်ဒီမှာဘယ်လိုပုဂ္ဂိုလ်မျိုးမျိုးသူစိတ်ကကြည်လင်နေဒီအလူကံပုဂ္ဂိုလ်ကသီလမရှိပဲသူချင်းညိုးနိုင်တယ်လေးစားနိုင် နော်ဒီမြောက်ချင်းချင်းကြီးဒီလာလည်းမရှိသမာဓိလည်းမရှိပညာလည်းမရှိပညာမရှိလို့တော့သူသေချောင်းကြံဒါပေမဲ့လို့အသက်ကိုပေးလူပြီးတော့ဒီမှာပါရမီဖြည့်နော်အားလေးပြောချင်တော့အဲ့ဒါဆိုရင်တော့ဒါတကယ်ကိုပါရမီကုသိုလ်လို့ပြောချင်နော်ဒါကတော့ဘုန်းကြီးတို့ဒီဘုရားလောင်းနဲ့ပတ်သက်ပြီးတော့ခေါင်းဆောင်ကောင်းကိုပြောချင်တော့ခေါင်းဆောင်ကောင်းဆိုတာကအလို ကိုယ့်အတွက်မျောလင်းချက်မထားရဒီတိုင်းသူမိသားတွေကိုယ့်ရဲ့တိုင်းသူမိသားတွေချမ်းသာအောင်ကြည်ပွားအောင်ဘယ်လိုလုပ်ပေးရမလဲဘယ်လိုကူညီပေးရမလဲဒါမျိုးပေါ့အများကျိုးအတွက်စဉ်းစားတဲ့ခေါင်းဆောင်မျိုးကနိုင်ငံခေါင်းဆောင်ကောင်းလို့ဒါဆိုင်ဒါတော့ဘုန်းကြီးတို့လောကအနေနဲ့ပြောကြတာဓမ္မနယ်ပယ်ဘက်မှာကြတယ်ဒီသာဇာတအညာမညာသာဇာတနေကြပြီဆရာ မကွဲပါဘူးတူးနေနော်ယေရှုပြုမှုလေးအိဗယ်လေးနည်းနည်းပဲကွဲအဲ့ဒီမှာကြတော့ယေရှုပြုကိုအချင်းကျဲနော်ဘုန်းကြီးတို့ပါဠိလေးထိုးပြခြင်းလေးနော်အညာမညာသာဇာတပစ္စည်းအညာမညာပစ္စည်းနေတယပစ္စည်းနော်ပါဠိလေးထိုးခြင်းနော်အဲ့ဒီသုံးခုကိုဘုန်းကြီးနှိုင်းရှင်းပြနော်ဒီသုံးခုသာဇာတပစ္စည်းရောအညာမညာပြီးတော့နေတယပြီးတော့ကြည်ဘယ်လောက်ဆိုရပြီနော်ဒီမှာကြည်လိုက် ဒီဒီသုံးမျိုးမှာ နေတ္တပစ္စည်းကတော့ပိုးကျဲတာပေါ့နေတ္တပစ္စည်းမအောက်မှာပါသေးတယ်ဒီသုံးခုကဘာတူးနေလဲဆိုဒီသုံးခုနှိုင်းရှင်ခြင်းအညမညာပစ္စည်းဖြစ်ရင်သာဇာတာပစ္စည်းဖြစ်နေတ္တပစ္စည်းလည်းအဲဒါအညမညာပစ္စည်းကကျင်းတယ်နော်အညမညာကျေစုပြုပုံကကျင်းတဲ့အတွက်အညမညာပစ္စည်းကစပြောပါအညမညာပစ္စည်းဖြစ်ရင် နောက်ကပါလေသာဇာတာလည်းပြင်မယ်နေပြလည်းဖြစ်မယ်နော်အဲ့လိုမှထားအဲ့တော့ဘုရားကဒီမှာဘာစဟောလဲဆိုစတာတော့ခန္ဓာအရူပိနောအညမညာပစ္စေနာပစ္စယောနော်ဒီဒီသာဇာတာလည်းဒီတိုင်းပဲစတာတော့ခန္ဓာအရူပိနောအညမညာသာဇာတာပစ္စေနာပစ္စယောဒါကြောင့်မို့ဟိုအတိဘယ်အနေနဲ့အညမညာအတိဘယ်သာဇာတာအတိဘယ်နေပြအတိဘယ်ဟုတ်လား ပစ္စည်းအနေနဲ့ကွဲပေါ်ဖြစ်ပုံနေရတာဒီလိုပဲသာသာတော့စတော်ခန္ဓာအရူပိနောအញ្ញမညာနေပြပစ္စည်းနာပစ္စည်းတူးနေတယ်ဒီမှာနည်းနည်းလေးမှတ်ထားဖို့ရကဘာလဲဆိုတော့ဘုန်းကြီးတို့ဘုံတွေကိုရုပ်ခန္ဓာတာရှိတဲ့ဘုံကိုဧကောကာရဘုံပေါ့နော် ခန္ဓာတစ်ပါးသာရှိတဲ့ပုံကိုဧကောကာရကိုဧကဝေါဟာရဧကောကာရလို့ခေါ်တယ်တရားတွေတော့ဘုန်းကြီးမဆီလို့မပေးမိပါဘူးနော်အဲဒီတော့ဒီတိုင်းပဲပြောအဲဒီတော့ဘုန်းကြီးတို့သင်ညိုသင်ဘူးဒါတွေမကြမကြကြားရတဲ့စကားတွေမှာနော်ရုပ်ခန္ဓာတစ်ပါးသာရှိတယ်ရုပ်သက်သက်သာရှိတဲ့ပုံဟာဧကောကာရအတ္တညတပုံအဉ္ဇညတဆိုတာက နန္တရားတွေရှုံမုံနေကျင့်ပြီးတော့ပြည့်စုံစံရသွားတာပြည့်စုံစံရင်းနဲ့နန္တရားတွေရှုံမုံအောင်ကျင့်တဲ့အတွက်ယုတ်တရားတက်တက်ကျဖြစ်သွားတင်ညတပုံကတတော်နော်နောက်စတုဟောကာရပေါ့တို့တော့ပြည့်စုံစံတရားရအောင်ကျင့်တယ်နန္တရားတွေယုံမုံယုံမုံပြီးတော့အရူပဇံများတရားရအောင်ကျင့်သုံးနော်အဲဒီခါကျတော့ယုတ်တရားတွေယုံမုံပြီးတော့နန္တရားကိုကျင့်တဲ့အတွက် နာခန္ဓာ၄ပါးရှိတဲ့ပုံပေါ့အရိပါ၄ပုံပေါ့တယ်စတုဝကရနော်ခန္ဓာ၅ပါးဆိုအလုံးသိတယ်နော်ယူဘက်ခန္ဓာဝိညာဉ်ခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာယူဘက်ခန္ဓာရုပ်ကြည်တဲ့ရှိတဲ့ပုံဒါသင်ညာတပုံပါဠိလိုပြောဧကောကာရပုံဝိညာဉ်ခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာချို့ပုံတွေကြတော့ရုပ်မရှိဘူးနာမ်ကြီးတဲ့တတ်တတ်ရှိတဲ့စိတ်စေတသိက်ပဲရှိတယ် အဲ့ဒါကိုခန္ဓာကိုယ်ခန္ဓာ၄ပါးရနော်နန္တရားတက်တက်တာရှိတဲ့ဘုံတနည်းအားဖြင့်နံခန္ဓာ၄ပါးသာရှိတဲ့ဘုံကိုစတောကာရဘုံခေါ်တယ်ရုပ်ခန္ဓာကိုနံခန္ဓာဘုံတို့လူဘုံတို့နတ်ဘုံတို့ဘယ်လေးဘုံတို့တဉ္ဇတကျင်နဲ့ရူပ15ဘုံရူပ16ဘုံရှိတော့အဲ့ဒီခန္ဓာ၅ပါးရှိတယ်ဒီဘုံတွေကြတော့အဲ့ဒီလိုခန္ဓာ၅ပါးရှိတဲ့ဘုံရုပ်ခန္ဓာနာခန္ဓာ အလုံးရှိတဲ့ဘုံပေါ့နော်ကာမဘုံသားတွေကာမတ attva တွေလူဘုံနတ်ဘုံဘဲဘုံရူပဘုံသားတ attva ဒါသရုပ်ကာရဘုံသားတွေဒီလိုမှတ်ထားမယ်နော်ဒီတော့အဲ့ဒီထဲမှာဒီခန္ဓာ၅ပါးမှာရုပ်ခန္ဓာနာမ်ခန္ဓာဒီလိုခွဲမှတ်ရုပ်ဆိုတာကဟောက်ပြန်ပြည့်စည်တတ်တဲ့သိစရာအာယုန်တွေပေါ့ရူပောင်တတော်ကံတော်ရတ္တပရမစာရည်တဲ့အာယုန်တွေ ဟောပြန်ပျက်စီးတဲ့သိစရာအာယုံဒါယုတ်တရားနန္တရားဆိုတော့ဒီအာယုံကိုတိတတ်တဲ့သဘောနော်တိတတ်တဲ့သဘောနဲ့သိစရာအာယုံသဘောပေါ့အဲ့ဒါသိစရာအာယုံဆိုတော့ဓမ္မယုံပြောတာအဲ့လိုနှစ်မျိုးရှိတယ်တိတတ်တဲ့သဘောအဲ့တော့ဘုန်းကြီးတို့ကိုယ့်ရဲ့အတွေ့အာယုံနဲ့မှာစိတ်ကူးရင်ပြီးမျောလိုက်တယ် တရားမှန်နေတော့စိတ်ကူးစိတ်အတုကူတွေတွေးတွေလွဲ့မျောပြီးတကူတကူချက်နေတာဟုတ်လားမှတ်လို့ကိုတခါလေးအဆင်မပြေဘူးအဲ့လိုမျိုးဆိုရင်ဒါနာအာယုံပဲနော်စိတ်ဖြင့်ကြံတွေးနေတဲ့သဘောကတော့နာအာယုံပဲနာနေရဆိုတော့ကပါသိမှုသဘောတတ်တတ်တယ်ပေါ့နော်ဒီအဲ့ဒီသိစရာအာယုံကိုလည်း ဆင်ញင်စဉ်းစားမှုတွေလည်းပါတော့မို့ဒီသိမှုသဘောတတ်တတ်တွေမကဘဲနဲ့ဒီအာယုံမှာခံစားမှုခံစားနေတဲ့သဘောလေဒါလည်းနံတရားပဲခုနခန္ဓာ၄ပါးနံခန္ဓာ၄ပါးနဲ့ပတ်သက်ပြောရင်ဝိညာဉ်နဲ့ခန္ဓာဒီအာယုံကိုသိနေတဲ့သဘောဝေဒနာခန္ဓာဒီအာယုံခံစားနေတဲ့သဘော သင်္ညခန္ဓာကြတော့ဒီအာယုံကိုမှတ်သားနေတဲ့သဘောသင်္ခါရခန္ဓာဆိုတော့ဒီအာယုံကိုစဉ်ဉ္ဇနှလုံးစဉ်းစားမှုပေါ့ စေတနာတွေဘာတွေအကုန်လုံးပေါ့သက္ကာရဒီတော့ခန္ဓာအနေနဲ့ပြောရရင်ဝိညာဉ်ခန္ဓာတင်ညာခန္ဓာသက္ကာရဝိညာဉ်ခန္ဓာဒီ၄ပါးကိုနံတရားတွေဖြစ်တဲ့အတွက်နာခန္ဓာနာမခန္ဓာဒီလိုခေါ်ရတယ်။ပြောပြောရင်ရုပ်ခန္ဓာဒီပါနာခန္ဓာဒီပါပေါ့။ဒီမှာဘုရားဟောသွားတာအဲဘုန်းကြီးတို့ဇေယျလေးနဲ့ကြည့်ခြင်းနဲ့ဟိုဇေယျလေးတဲ့ဒီဘက်က တစ်ခုပြရင်ဘုန်းကြီးတို့ဒီသားဇာတပစ္စည်းမှာဇေယျကွက်လေးဆွဲပေးတာစီအဲ့ဒီမှာနန်းခန္ဓာ၄ပါးဟာဘုရားကဒီမှာဟောတာတော့စတ္တာရောမာဘုဒ္ဓအညမင်းညအဲစတ္တာရောခန္ဓာပေါ့လေအရူပိရောအညမင်းညပစ္စေနာပစ္စယောအဲဒီမှာတွေ့ပြီနော်ဒီဟာလေးကြည့်ချင်းဒါလေးကဒီဘက်နဲ့နဲ့တိုးလိုက်ဟွန်းအဲ့မှာကြည့်လိုက်အချင်းချင်း နော်ဒါလေးအောက်နည်းနည်းချလာဒီဆရာလေးတွေရခြင်းဒီဆရာလေးကနေဒီဆရာအောက်နည်းနည်းလေးချခြင်းအောက်အောက်ကိုချခြင်းအောက်မတင်နဲ့အပေါ်ကဆရာကြည့်ခြင်းအဟုတ်ပြီဒီမှာကြည့်လိုက်ပါနော်ဒီနံခဏ၄ပါးဒါကိုဘုရားကပါဟောလဲဆိုစတ္တာရောမာဟုစတ္တာရောခန္ဓာအရူပိနောအညမင်းအရူပိနောအညမင်းညာပစ္စေနာပစ္စယောနံခဏ၄ပါးဟာ နော်အချင်းချင်းအညမညာဆိုအချင်းချင်းပြတ်မြန်လာလာကျေစုပြုတ်နေတာပြောတာဒီမှာခွဲပြထားတယ်နော်ဒီနံခန္ဓာတစ်ပါးကနံခန္ဓာ၃ပါးဒီတရားနဲ့တာဒီနံခန္ဓာတစ်ပါးအကြောင်းကျန်တဲ့နံခန္ဓာ၃ပါးအကျိုးပေါ့အဲ့လိုအချင်းချင်းပြတ်မြန်လာကျေစုပြုတ်တကယ်လို့နံခန္ဓာ၃ပါးကအကြောင်းဖြစ်နေကျန်တဲ့နံခန္ဓာတစ်ပါးအကျိုးနံခန္ဓာနှစ်ပါးအကြောင်းဖြစ်နေကျန်တဲ့နံခန္ဓာနှစ်ပါးအကျိုးပေါ့ အဲ့ဒီလိုအချင်းချင်းပြန်ပြန်လာတာဂျေစုပြုတ်အဲ့ဒါကြတော့ဘုန်းကြီးတို့ဒီလောက်လေးကြည့်လို့တိတ်မမြင်အောင်တိတ်နားလဲသဘောမပေါက်ဘုန်းကြီးတို့ဟိုပညာဝါဒတို့ဘာလို့တွားကြည့်ရနော်ဒီပါဠိလေးထက်တင်မယ်အောက်မှာပါဠိလေးဟောဒီဒီအောက်မှာပါလိမ့်မယ်ဒီအောက်အဲ့ဒီအောက်မှာပါတော့ဒါမဟုတ်တော့နော်ဒီအောက်မှာရှိအဲဒီမှာဒီမှာဒါလေးဒါလေးပြခြင်း ဒါလေးနဲ့ဒီဒီဟာဒါကိုကြတော့ဘုန်းကြီးတို့နားလည်ရခက်တယ်ဒါလေးဆိုရင်တော့စရောကန္နာရူပြီးတော့အညမညာပြည့်စုံတာပြောနံခန္ဓာ၄ပါးကအချင်းချင်းအပြင်းပြင်းလာလာကျေစုပြုတ်နေတဲ့သဘောမပေါက်ဒါကိုသဘောပေါက်ခြင်းဘယ်သွားလဲဆိုဘုန်းကြီးတို့ဒီပညာဝါတော့သွားကြည့်မှသဘောပေါက်တယ်ပညာဝါရကုသိုလ်နဲ့ကုသိုလ် ဖြစ်တဲ့ခြေစုပ်ပြုတဲ့ခံအာဟုသူအာဟုသူချင်းခြေစုပ်ပြုတဲ့ခံဟိုဝီထိအနေနဲ့ကြည့်ရင်ဇောတွေအချိန်ကာလမျိုးတော့ဇောတွေအချိန်ကာလမျိုးဗရမဇောဆို စိတ်စေတသိက်တွေဖြစ်မယ်ဗရမဇောမှာစိတ်စေတသိက်ဒုတိယဇောမှာလည်းစိတ်စေစေတသိက်စိတ်စေတသိက်တွေဖြစ်တယ်အဲ့ဒါမျိုးပေါ့နော်အဲ့ဒါနာခန္ဓာလေးပါခေါ်ဗရမဇောဗရမဇောနဲ့တူစိတ်စေတသိက် နော်ဒုတိယသောစိတ်စေတပရမသောစိတ်စေနာနဲ့ဒုတိယသောစိတ်စေနာကိုခြေစုပ်ပြုနော်ဒီလိုလဲဒါလည်းကြည့်လို့ရတယ်နော်အဲ့တော့ဒီမှာဒါလေးတွေကြည့်ပြီးတော့ဘုန်းကြီးတို့ဘုရားဟောတာတော့ဘာဟောလဲဒီမှာကြည့်လိုက်ကုသလောဧကောခန္ဓောဒီဒီတစ်လေးရအဲ့ဒါကိုဒါကကုသလောဧကောခန္ဓောဆိုအကြောင်းတရားကိုပြောတယ်တိဏ္ဏခန္ဓာနာဆိုဒီနောက်ကသုံးကိုပြောတယ်နော် ဒီတစ်နဲ့ဒီသုံးနဲ့နော်ကုသရောယောခန္ဓာခန္ဓာတစ်ပါးကဘာခန္ဓာပဲဖြစ်ဖြစ်ဥပမာအင်းခန္ဓာဝေဒနာခန္ဓာရှုနေတယ်ဆိုပါတော့ခံစားမှုဝေဒနာလေးရှုနေတယ်ခံစားမှုဝေဒနာကိုရှုရင်ရှုရင်လည်းဘာတွေသွားတွေ့မလဲအမှတ်သားမှုနဲ့တွေ့ဟောဒီဝေဒနာကဟုတ်လားချမ်းသာဖြစ်နေတာဆင်းရဲဖြစ်နေသလားကိုယ်မှတ်သားမှုဟောဆင်းရဲလိုက်တာချမ်းသာလိုက်တာဟုတ်လားတခါကြလဲတမ္မာ ဝိခာဝနာမျိုးတွေလည်းဖြစ်တော့အမှတ်သားမှုလည်းဖြစ်တယ်ဒီဝေဒနာလေးပါစိတ်ကရောက်တော့တင်ပြီးလာချိန်ပြီးအကြောင်းကြဆိုင်ပြီးတာအတန်ကလည်းခဏဒီခံစားမှုသဘောလေးကိုရှုမှန်ရှုမှန်နဲ့ခံစားနေတာလေသိတဲ့စိတ်ကလည်းဖြစ်တာဟုတ်လားအဲကြည်နေတာတော့ပါလေဒုဒုက္ခဝေဒနာကြည်တယ်ဆိုပါတော့ဒုက္ခဝေဒနာကြည်ရင်ကြည်နေနောက်ကဟုတ်လားဒုက္ခဝေဒနာသဘောကဒါအကြောင်းတရားပေါ့သူ့ကြည်နောက်က န္ဓာသုံးပါးဆက်ဖြစ်နေဒီခန္ဓာလေးပေါ်မှာတတိနဲ့ညာနဲ့ကပ်ပြီးရှုနေရှုနေတဲ့ဒီဟာပေါ်မှာဟုတ်လားခံစားတဲ့သဘောလေးကိုအမှတ်သားနေတာတင်ညာခံဒီခံစားတဲ့သဘောလေးကိုခုနတတိနဲ့ညာနဲ့ရှုမှတ်တာသင်္ခါရခံစားတဲ့သဘောလေးကိုသိနေတာဒါဝိညာဏခန္ဓာနော်ဒါဝိညာဉ်ဝိညာဉ်ခန္ဓာကအကြောင်းတရားနောက်ကတင်ညာခန္ဓာတင်္ခါရဝိညာဉ်ခန္ဓာအကျိုးတရားဒါမျိုး တကယ်လို့ကိုယ်ရှုမှတ်နေတာဒီမှာခန္ဓာသုံးပါးသွားရှုမှတ်နေတယ်ဝိညာဟုတ်လားသင်္ခါရဝိညာဉ်နော်ဒါကိုရှုမှတ်နေတယ်နောက်ကဒီရှုမှတ်နေတာကိုနောက်ကအဲ့ဒီဟာသုံးပါးအကြောင်းဖြစ်သွားနောက်ကခန္ဓာပညာခန္ဓာအကျိုးတရားဖြစ်သွားပရမတင့်နဲ့သုံးကိုဘုရားကကုသလောဧကောခန္ဓာဒိဋ္ဌနာခန္ဓာနာ တော့ဘုန်းကြီးတို့ခုကအညမညာပစ္စည်းပြောတော့အညမညာပစ္စည်းနာပစ္စည်းရောဓာတုမင်းနောက်တစ်ခုသုံးခုကနေရှေ့ကသုံးခုနောက်ကတစ်ခုနော်ရှေ့ခန္ဓာသုံးပါးကအကြောင်းနောက်ခန္ဓာတစ်ပါးအကျိုးအဲ့ဒါရည်ရွယ်ဘုရားကတယောခန္ဓာဧကတခန္ဓာတာအညမညာပစ္စည်းနာပစ္စည်းရောဒါဇာတာပစ္စည်းနာပစ္စည်းရောသူကအညမညာပစ္စည်းရဒါဇာတာပစ္စည်းပဲရတယ်နေတ္တပစ္စည်းလည်းခြေစုပ်ပြုံးတယ်ဒီမှာ ဒါကိုဘုန်းကြီးတို့ပေါင်းရေးတာနော်နောက်တစ်ခုဒွေခန္ဓာဒွေနာနာခန္ဓာကိုကဒီအာယုံမှာခန္ဓာတစ်ပါးပေါ်မှာစိတ်ကစိုက်မှတ်နေတယ်ခံစားမှုလေးနဲ့ဝိညာဉ်ခံစားမှုဆိုတာဒုက္ခဝေဒနာဖြစ်ခြင်းဖြစ်မယ်ဒုက္ခဝေဒနာဖြစ်ပြန်ဥပ္ပခဝေဒနာဖြစ်ခြင်းဖြစ်မယ်ဒါဝေဒနာခန္ဓာသိနေဝိညာဉ်နဲ့ခန္ဓာခံစားမှုလေးသိနေတယ်အဲ့ဒါဆိုရင်လည်းရှေးကခန္ဓာနှစ်ပါးနာကျန်တဲ့ခန္ဓာနှစ်ပါးကအကြောင်း အကျိုးခန္ဓာဖြစ်တယ် အညခန္ဓာနဲ့သင်္ခါရခန္ဓာအဲ့ဒါအညမညပစ္စည်းနဲ့လည်းကျေစုပြည့်နေတယ်ပြီးတော့သာဇာတပစ္စည်းအတူတကွဖြစ်ပြီးတော့ကျေစုပြုနေမိယာနေတဲ့ကျေစုပြုအခုကဘုန်းကြီးတို့အညမညပစ္စည်းကိုပြောနေတော့နော်အညမညပစ္စည်းလေးအညမညပစ္စည်းတိပိုင်းသူကအကျဉ်းဆုံးကိုနော်သူဖြစ်လို့ရင်သာဇာတလည်းဖြစ်မှာနေတာလည်းဖြစ်မှာပဲအဲ့ဒီလိုပညာဝါဒကိုကြော့ကြည့်လိုက်မှပုံနားလေ ဒီမှာတော့ဘုရားကဘာဟောတာလဲချုပ်ပြီစတာတော့ခန္ဓာအရူပိနောအညာမညာပစ္စေနာပစ္စယောနော်နာခန္ဓာ၄ပါးပေါ့နာခန္ဓာ၄ပါးချင်းချင်းပြမြနာနာကျေစုပြုနေတယ်ဒါပဲနော်အရူပိနောဆိုနာစတာတော့ခန္ဓာနာခန္ဓာ၄ပါးအဲ့ဒါမရှင်းဘူးဆိုရင်ခုနကဒီပါဠိပညာဝါဒကြည်လိုက်မှနော်ခန္ဓာတစ်ပါးခန္ဓာသမောဟကိုချင်းချင်းကျေစုပြုနေတယ် ခန္ဓာ၃ပါးကခန္ဓာတစ်ပါးကိုချင်းချင်းကျေစုပြုနေတယ်ခန္ဓာနှစ်ပါးကကြံတဲ့ခန္ဓာနှစ်ပါးကိုချင်းချင်းကျေစုပြုနေတယ်ရှုမှတ်နေတဲ့ပုံကိုဆိုရင်ပို့နားလဲပါနော်ဒါတရားအခုရှုမှတ်နေကြအဝိနာတွေပါလေရှုမှတ်ဖို့ရင်ဒါပို့ပြီးနားလဲသဘောပေါက်ပါတယ်ဒီတစ်ချက်ဘုရားဟောပါတယ်နောက်ဒုတိယတစ်ချက်ပါလဲကြောင်းနော်ဒုတိယတစ်ချက်ဒုတိယတစ်ချက်じゃရုပ်တရားလေအဲ28ပါးရှိတယ် ရုပ်28ပါးမှာဘုန်းကြီးတို့ဘာတွေရှိလဲဆိုတော့မာဘုတ်၄ပါးတတ္တိ၄ပါးအတူတူပဲနော်သင်္ညိုပါကြမာဘုတ်၄ပါးလည်းသုံးမယ်တတ္တိဘုရားရှင်ကဒီမာသရိပန်တုတ်တွေကြတော့တတ္တိ၄ပါးလို့သုံးတယ်အတူတူပဲဒါတွေပဲထပ်ပြောတာအတူတူမှတ်ထားအဲတော့ဒီမာဘုတ်၄ပါးဆိုတာကသူ့ရဲ့သဘာဝကတခုလည်းမဖြစ်ဘူးဒီတတ္တိ၄ပါးအတူတူကဖြစ်နေ ဒီဓာတ်ကြီးဥပါဒာယုတ်ဆိုဒီမာဘုလေးပါးပေါ်မှာမိပြုဖြစ်တယ်သူ့ကိုအမိမသူများကိုအမိမခံနိုင်အဲ့ဒါကြဒီမှာသွားတွေးလိုက်အဲ့ဒီကကြအညမညာပစ္စည်းမရတော့နေတရားနဲ့သာဇာတပစ္စည်းပဲကြတော့နော်ဒီဥပါဒာယုတ်၄ပါးကြတော့အချင်းချင်းအပြတ်များလားမရှိဘူးနော်မဟာဘုတ်၄ပါးကြသူတို့၄ကမဟာဘုတ်ဓာတ်ကြီး၄ပါးခွဲလို့များသူတို့ကအချင်းအပြတ်များလားကျေစုပ်ပြုတ် အဲ့ဒီဟာလည်းဘုန်းကြီးတို့ဒီဒါလေးကြည်လိုက်တိတ်မထင်ကြစတာတော့မဟာဗုဒ္ဓအညာမညာပြည့်စေနာပြည့်စေောနော်မဟာဗုဒ္ဓလေးပါဓာတ်ကြီးလေးပါဟာအချင်းချင်းအပြားများနာနာကျေးဇူးပြုနေတယ်ဒီလိုဟောသွားတယ်နော်အဲ့ဒီဟာကြတော့ဘုန်းကြီးတို့ဒီမဟာဗုဒ္ဓလေးပါဆိုတာလေရုပ်နော်နော်သူ့ရဲ့ ဒီဒီအဲ့ဒီမာဘုတ်လေးပါးကိုပြန်ကြည့်လိုက်ရင်မာဘုတ်တစ်ပါးကနေတာကြီးသုံးပါးဒီဒီမှာသွားတွေ့လိုက်နော်ဒီမှာဘုရားဟောသွားနော်အဲ့တော့ရှေ့ကမာဘုတ်ကမာဘုတ်တစ်ပါးကလည်းရုပ်နောက်ကမာဘုတ်သုံးပါးလည်းရုပ်ရုပ်ဆိုတော့ဘုရားပါသုံးလဲအပြာကရောပြာကတတပြာကတဆိုတော့ရုပ်တို့ဝိဘတ်တို့ ဆိုရင် ပြာကတအနေနဲ့ဟောတယ်နော်ပြာကရောဓမ္မပြာကတတဓမ္မတာ သာဇာတပြည့်စင်နာပြည့်စုံအညာမညာပြည့်စင်နာပြည့်စုံနေတဲ့ပြည့်စင်နာပြည့်စုံဘုန်းကြီးဒီမှာဓမ္မသုံးတွေ့တဲ့သာဇာတပြည့်စင်ပဲထုတ်ပြတာအဲ့ဒီဖြာကရတရားရှေ့ကလည်းဖြာကရဒီဖြေ့ကလည်းမဟာဘုတ်၄ပါးဆိုတော့ရုပ်ရုပ်ဆိုဖြာကရနောက်ကမဟာဘုတ်ရှေ့ကမဟာဘုတ်တစ်ပါးနဲ့နောက်ကမဟာဘုတ်၃ပါးရှေ့ကမဟာဘုတ်၃ပါးနဲ့နောက်ကမဟာဘုတ်တစ်ပါးရှေ့ကမဟာဘုတ်၂ပါးနဲ့နောက်ကမဟာဘုတ်၂ပါးရှေ့ကမဟာဘုတ်၁နှစ်၃၁၃နှစ်ကလည်းရုပ်နောက်က ၃နှစ်တက်ကလည်းရုပ်ရုပ်ဆိုတော့ပြာကတာဒီကလည်းပြာကတာပေါ့ဒါလေးကိုပညာဝါဒသွားကြည့်လိုက်ကပို့ရှင်းဒီမှာကြည့်မယ်နော်မဟာဗုဒ္ဓဘာကအကြောင်းတရားဖြစ်မယ်ဆိုရင်ဧကမဟာဗုဒ္ဓံမဟာဗုဒ္ဓဘာကဘုန်းကြီးတို့ရှုနေတယ်ဥမာဝါရတတ်ကိုရှုနေဝါရတတ်ကိုရှုနေနေဒုက္ခတဲ့သဘောကြည့်နေဂျန်တဲ့တတ်တွေတွေ့လာပုဂ္ဂလာအေလာတောင်းတာဒေနာမာရာပြောတာယိုစီးတာဖွဲ့စီးတာ ပူတာအေးတာဒါတွေတွေ့တာဘာဖြစ်လို့သူတို့ကချင်းချင်းကျေစုပြုတ်နေတယ်ပဲဧကမဟာဘုဒ္ဓံတိဏ္ဏအောင်ကျန်တဲ့ဓာတ်သုံးပါးတဘာဝတွေလည်းသိနိုင်တယ်ဘာဖြစ်လို့ချင်းချင်းပြန်ပြန်လာလာကျေစုပြုတ်နေတယ်ဧကမဟာဘုဒ္ဓံတိဏ္ဏမဟာဘုဒ္ဓနာသာဇာတာပစ္စည်းနော်ဒီနေရာမှာတော့ပညာပညာပစ္စည်းနာပစ္စည်းရောဒီလိုမှတ်ထားမယ်နော်နောက် ဓာတ်သုံးပါးရဲ့သဘာဝကိုကရှုမှိုင်တဲ့ဓာတ်သုံးပါးသဘာဝမြင်နေတဲ့ဉာဏ်နဲ့မှာဓာတ်သုံးပါးသဘာဝမြင်ကျမ်းတဲ့ဓာတ်သဘာဝသဘာဝလည်းဒုရဝဖြစ်ချင်းချင်းမိပြုပြီးဖြစ်နေတဲ့အတွက်သိနိုင်ပါတယ်ရှေ့ဓာတ်သုံးပါးကအကြောင်းနောက်ကဓာတ်သဘာဝကအကျိုးပေါ့ဒါကြောင့်မို့တယောမာဘုဒ္ဓဧကတမာဘုဒ္ဓတာသာဇာတာပစ္စေနာပစ္စယောအညမညာပစ္စေနာပစ္စယောနောက် ဒါနှစ်ပါးရဲ့သဘာဝတွေတွေးနေတယ်ဟောခြေလှမ်းနဲ့တွန်းကန်တဲ့သဘောတွေးမယ်အောက်ကြည်လိုက်မားတဲ့သဘောတွေးမယ်အဲ့ဒါကြီးကြီးကြီးနဲ့ကြံတဲ့ဓာတ်သွားလေးပြီးလှမ်းတာပူလှမ်းတာအေးလှမ်းတာဒါတွေတွေးနေဓာတ်နှစ်ပါးရဲ့သဘာဝကိုညာနဲ့မှမြင်ပြီးဆိုကြံတဲ့ဓာတ်နှစ်ပါးရဲ့သဘာဝလည်းအချင်းချင်းမိပြုဖြစ်နေတဲ့အတွက်အချင်းချင်းအပြပြန်လာလာကျေစုပြုနေတဲ့အတွက်ဒွေးမာဝုဒဒွေးနနာမာဝုဒနာအညာမညာပစ္စည်းနာပစ္စည်းဟော သာဇာတာပစ္စည်းနာပြီးတော့နေတရားပစ္စည်းနာပစ္စည်းရောဒါသုံးချက်နော်အဲ့လိုကျေစုပြုတယ်ဒါကြတော့ဘုန်းကြီးတို့အရင်တုန်းကဒါကိုထောက်ပြီးတော့ဘုန်းကြီးတို့ဓကမ္မထန်တင်တော့ကပြောခဲ့တယ်လေနော်ဒါလေးတွေမြင်ပြီဆိုတော့ဓကမ္မထန်နည်းနည်းလေးပြန်နှွှေးကြည့်အောင်နော်ဒါကအလုံးနဲ့ကြိုက်အောင်ပေါ့နော်အလုံးနဲ့ကြိုက်အောင်ဒါကိုကြည့်ပြီးတော့ဘုန်းကြီးတို့အဲ ဝိပဿနာရှုတဲ့အခါကျတော့ယောကမတန်နာကမတန်နှမျိုးရှိတယ်ဒီလိုမှတ်တာမယ်နော်ဒါဘုန်းကြီးတို့တကမတန်ကသင်ခဲ့ပြီးပြီဒါလေးကိုကောင်းထဲမှာမြင်အောင်ကြည့်ဖို့ပဲနော်အဲယောကမနာအဲ့မှာရုပ်ကိုရှုရင်ဓာတ်သဘောသွားပါတွေကပိုထင်ရှားဓာတ်သဘောကိုမြင်သိရင်ပရမသဘောကိုပရမသဘောဆိုအရှိတရားမြင်တယ်ပရမမြင်မှာပညာပြောက်တယ် ထင်ရှားပြန်ငါတို့ကယောက်ျားမိမပြန်ပြောက်တာဓာတ်ကိုမမြင်ရင်ပရမတ်ကိုမမြင်ပရမတ်မမြင်ပညာက အကောင်းနေမှာငါတို့ကငါချင်းငါလက်ငါနှကောက်ငါပိုက်ပဲတော့မှမပြောက်ဒါကြောင့်မို့ဓာတ်သဘောမြင်အောင်ရှုဓာတ်သဘောမြင်မှပရမတ်သဘောမြင်မယ်ပရမတ်သဘောမြင်မှပညာသဘောပြောက်မယ်ဒီပရမတ်ထသဘာဝတွေပေါ်မှာအနေဆာအနေဆာဒုက္ခနတ္တမြင်အောင်ရှုမှဝိပဿနာလို့ခေါ်တယ်နော် ဒီဓကမ္မဋ္ဌာန်းမှာလည်းအကျယ်ရှုနေကျင်းရှုနေခွင့်တို့ပြောခဲ့ပါတယ်နှစ်မျိုးရှိပါတယ်ဒီမာသရိပဏတုတ်မှာကြာကျင်းရှုနေအဲကြတော့ဘုန်းကြီးတို့ကဒါသဘောတဘာဝတွေရှုကြပြီဆိုရင်တသဘောကတက်ကပဲနှမျိုးရှိပဲဒါတွေသိရတော့မှာပေါ့နော်အရဝိတအာဘောဓတေဇောဓဝါယောဓငါကြီးဘုန်းကြီးတို့အဲဒီတော့ဓကမ္မထံကဓသဘာဝရဲ့အားလေးတွေဇေယျလေးနည်းနည်းလေးတင်ပြပေးနိုင်ပါဘူး နော်အဲဟုတ်ပြီဒါလေးနဲ့ဒီမှာကြည့်လိုက်ခုနတာကြီးလေးပါအဲခုနပညာဝါဒကဧကောမာဟုတော့အဲ့ဒီအဲ့ဒီဟာတွေကဒီဟာကိုကြည့်ပြီးပုံကြီးပြောခဲ့တာအဲ့ဒီလိုမှနော်ဒီမှာလည်းရေးပြခဲ့ပါတယ်အဲ့ဒီလိုမှအောင်အထားတော့ဒီဒီဇေယျလေးနဲ့ခုနကပဋ္ဌာန်းခုနကပညာဝါဒလေးနဲ့ရှင်းပြခြင်းတော့အဲဒါဆိုရင်ဖះဘုန်းကြီးအဲ့တုန်းကရှုနီးကဒါကိုယူပြောခဲ့တာကိုသိစေခြင်းလို့ နော်ဒီပဋ္ဌာန်းကိုထောက်ပြီးပြောခဲ့လားအဲ့တော့နော်အဲ့မှာပထဝီဓာတ်ရဲ့သဘောနော်ပထဝီဓာတ်ရဲ့သဘောကြည့်လိုက်ပထဝီဓာတ်ရဲ့သဘောပထဝီဓာတ်ဆိုမြေကြီးကိုပြောတာမြေကြီးရဲ့သဘောကြည့်လိုက်လို့ရင်မာတဲ့သဘောပြောတဲ့သဘောပူတဲ့သဘောအေးတဲ့သဘောနော်မြေကြီးသဘောလေမာတဲ့သဘောပြော့တဲ့သဘောကြမ်းတဲ့သဘောချော့တဲ့သဘောလေးတဲ့သဘော ပေါ့တဲ့သဘောဒါပထဝီဓာတ်ရဲ့သဘောနော်မြေကြီးကိုဆိုလိုတာမြေကြီးရဲ့တဘာဝပြောတာ နော်ဒါကိုကိုယ်ကနားလဲဒါထိုင်ပြီးထိုင်ကစားဆိုရင်ဟုတ်လားဆိုပါနဲ့ထိုင်ပျော့ပျော့လေးကြားတော့မားလာပဲဒီတဏှာလေးမားတဲ့သဘောတွေ့လိုက်တာပထဝီဓာတ်ပြော့တဲ့သဘောတွေ့လိုက်ပထဝီဓာတ်ကြမ်းနာချောတာခန္ဓာကိုယ်ပဲပို့ကြည့်ကြည့်နော်သင်္ကန်းပဲပို့ကြည့်ကြည့်ကြမ်းနာချောတာတွေ့တယ်။အော်ကိုယ်သွားထိတ်ရှာနေပို့ကြည့်ကြမ်းကြမ်းတွေ့တာကြမ်းတဲ့သဘောပထဝီဓာတ်ပဲ။အော်ပစောင်လေးတွေပို့ကြည့်ရှာနေပို့ကြည့်ချောချောလေးတွေ့တယ် အဲ့ဒီကျမ်းတာတွေ့လဲပထဝီဓာတ်ချောတာတွေ့လဲပထဝီဓာတ်ပဲဒါမျိုးမှတ်လေးတာပေါ်တာဟောဘုန်းကြီးတို့တက်ကြီးလာပြီဟိုးထိုင်ရတာထားတာလေးလေးတဲ့သဘောတွေ့တော့ကျမ်းမာကြီးကောင်းလာပြီဟောလဲဒုတိယလက်ညှိုးလေးနဲ့ဒီလိုလက်ရခေါင်းလဲပေါ့လာလေးတဲ့သဘောပေါ့တဲ့သဘောပထဝီဓာတ်ပထဝီဓာတ်ရဲ့သဘောက6မျိုးရှိတယ်ဒီလိုမှတ်ထားမြေကိုဆိုလိုတော့မြေရဲ့သဘောတဘာဝကိုကြည့်ရမယ်အဘောဓာတ် ရေရေကိုပြောတာမဟုတ်ရေရဲ့တဘာဝကိုကြည့်ရရေရဲ့တဘာဝယိုစီးတာနော်အကြီးမှန်သမျှဟုတ်လားစီလိုပေါက်ရှာပြီးယိုတွက်တယ်နော်အဲ့လိုမျိုးပြောယိုစီးတဲ့မျိုးဟော့စီးတဲ့သဘောယိုစီးတဲ့သဘောခဏဝိကြည့်လိုက်လေနှာခေါင်းနဲ့နာရီအေးပြန်နဲ့နာရီယိုချပူပြန်နဲ့နာရီယိုချတာနော်နော်ယိုစီးတဲ့သဘောမြိတ်လေးယိုချနေတယ် ပါဇက်ပေါ်မှာချွဲတွေတရွေတွေအများအားထွက်နေ။ဟောပူအိုက်တဲ့အရာချွေးတွေထွက်နေတယ်။ကျင်းငယ်တွေယူထွက်နေတယ်နော်။ဒါမျိုးဟာယူစီးတဲ့သဘောပဲ။ယူစီးကြတာနော်။တကယ်ရှုမိုင်းရှုမအာတရွေတွေခဏခဏမျိုးနေတာ။ရှုမိုင်းရှုမိုင်းနဲ့မြိုက်တွေလိုလိုကြာနေတာ။ဒါမျိုးတွေပေါ့အဘောဓာတုံကဲတဲ့သဘောတွေပြတာ။စမှတ်ခါစားအဲ့လိုမျိုးတွေတွေ့တတ်ပါ။နောက်တော့မိုင်းမိုင်းနဲ့ကြော်သွားလိမ့်မယ် ဒါပြဿနာမဟုတ်ဘူးเนาะကြောက်စရာမရှိဘူးဖွဲ့စည်းတဲ့သဘောဆိုအလုံးခဲတဏ္ဍာတွေ့တဲ့သဘောပေါ့ဒါကဘုန်းကြီးတို့မသေးခင်မို့ဒါလုံးခဲတဏ္ဍာကြီးတွေ့တယ်သေသွားရင်ဒါတွေအရေးတွေထွက်သွားပြီချုပ်ကပ်ချုပ်ကပ်သွားရင်တော့အမုံမွေးပြီအမုံဖြစ်မြေကြီးမုံဖြစ်သွားဒါကြတော့ဘုန်းကြီးတို့ဒီအင်းချက်ပြုတ်ဝါဒနာကြောလောဝါဒနာပါတယ်လို့နေပြိတ်ပြတာနော်။တော့ဆံမုံတို့ဂျုံမုံတို့ နော်ရေးနဲ့လောတော်လုံးလိုက်လုံခဲသွားနော်ဘယ်တော့မှအမှုံလေးပဲဒါလည်းဒီတိုင်းပဲခုရေးနဲ့လုံခဲတာ လုံခဲပန်တာပုံစံတိုင်းတွေ့တေလို့ရရေးတွေထွက်ချုပ်ကအမှုံဖြစ်နောက်တော့ရိုးရစာအမှုံလေးတွေမြေမှုံဖြစ်ဖွဲ့စည်းတယ်ဆိုတော့လုံခဲတန်တာတွေ့နေနော်ဒါလုံခဲတာခန္ဓာကိုယ်မသေးခင်မလုံခဲတာသဘောအဖွဲ့စည်းတဲ့ပုံပဲ ခေါင်းပုံသဏ္ဍာန်ကြီးတွေ့မယ်ခြေထောက်ပုံသဏ္ဍာန်ကြီးလက်ပုံသဏ္ဍာန်ကြီးပိုက်ပုံသဏ္ဍာန်ကြီးလုံးသက်ပုံဒါဖွဲ့စည်းတဲ့သဘောပဲဒါကအာဘောဓရဲ့သဘောအာဘောဓရေကိုဆိုတာရေရဲ့သဘာဝကိုဆိုလိုတာလုံးခဲတယ်ဒီဒီရောက်တွေ့တာလုံးခဲတာနော်အစုတ်တတ်တယ်ရှိတာနော်တိဇောတာပူတဲ့သဘောအေးတဲ့သဘောနော်ခဏဝိကြည့်လိုက်နိပူတယ်အေးတယ်ဒါမျိုးတွေကြုံလာတာဒီတနေရာလည်းပဲပူနေဒီတနေရာပဲတော့じゃခန္ဓာကိုယ်ရအေးအေးသွားတယ် ပူတာအေးတာဟောတရားရှုမှကစားဆိုဖြည်းဖြည်းနဲ့ပူတက်လာနောက်ကြပြန်ကြသွားတယ်ကျိုးရပူတက်တာရပ်မတော့ပို့ပို့ပို့ပို့ပူတော့ပူတယ်ပူတယ်မှလည်းပို့ပူတယ်အဲ့ဒီခါကျအေးတဲ့နေရာလေးဆိုင်လာချို့ကြရေးတဲ့အေးမအဘိုးချမ်းစိတ်အေးလာတာအဲ့ဒီနေရာကျပူတဲ့နေရာလေးစိတ်ဆိုင်တယ်ဒီတက္ကမနာရှုတဲ့ခါကျတော့ဓာတ်၄ပါးကိုညီမြောက်ရှုတတ်မှတိုးတက်မရှုတတ်ရင်ညီအောင်မချိန်တတ်ရင်တော့မတိုးတက်ဘူး အဲတော့ဒေဇောတာဆိုမီးကိုပြောတာမဟုတ်နော်မီးရဲ့သဘာဝကိုပြောတယ်ပူတဲ့သဘောအေးတဲ့သဘောဝါယောဒဝါယောဒဆိုတာထောက်ကံတော့ဒီလိုမမကြီးထောက်တာနော်တရားရှုမှိုင်းနဲ့ဟုတ်လားစိတ်စိတ်ကအားနေတိုင်းကောင်းကဒီလိုညှိချတာဟုတ်လားစိတ်ကြောင့်စိတ်စားဝါယောဒဖြစ်တာငါကောင်းညှို့ကြတော့မတ်လိုက်မှဒီလိုမတ်လိုက်ခါလည်းငုံနေကုန်နေပါလားငါဆက်လိုက်မှဒီလိုမတ် စေတသာဝါယောတဆိုတာခေါ်နော်ဝါယောတကထောက်ကံပေးလိုက်တာထောက်ကံပေးလဲမတ်မတ်ကြီးဖြစ်နေရော့သွားဟောဝါယောတကညွတ်ကြအဘုန်းကြီးတို့ဗာသိရမလဲဆိုလေဖြတ်သွားသိတာစေတသာဝါယောစိတ်ကြောင့်ဖြစ်တော့ဝါယောယောကဖြစ်တာဒီကလေးလေးလေဖြတ်သွားတဲ့ပုဂ္ဂိုလ်စိတ်ကလှုပ်ရှားမြဲလက်ကျလှုပ်လို့မရတော့ဘူးလေကဖြတ်နော်သွားခြင်းမဲ့သွားလို့မရဘူးလေကဖြတ်သွားတာမျိုးနော် တွန်းကန်တဲ့သဘောနော်ရှူသွင်းလိုက်တယ်။အော်တွန်းကန်ဝင်တာတန်ခေါင်းတစ်ခုလုံးဝမ်းဘက်ကိုကြည့်လိုက်တွန်းကန်တဲ့သဘောအဲတော့အလုံးမဟာဘုတ်လေးပါတာကြီးလေးပါဆိုတာတူတူပဲနော်အကျင့်အနေနဲ့ပြတဘာဝအနေနဲ့ဒီသူတို့ရဲ့သဘောတွေကိုထုတ်လိုက်တဲ့ခါကျတော့12မျိုးဖြစ်လာပရိဝိဒရဲ့သဘောတဘာဝ6မျိုးအဘောဓရဲ့သဘောတဘာဝ2မျိုး တေဇောဓာရဲ့သဘောတဘာဝ2မျိုးဘာယောဓာရဲ့သဘောတဘာဝ2မျိုးအလုံး12မျိုးရှိတယ်။အဲဒီလို ခေါင်းကနေခြေတော်ကိုဒီလိုဖြည်းဖြည်းချင်းဆင်းကြည့်ကြွဒီလိုဒီလို ကြည့်လာတယ်ရှိတယ်။အဲ့လိုကြည့်ရင်ဒီသဘောတဘာဝတွေအကုန်တွေ့နိုင်12မျိုးလုံးတွေ့နိုင်တဏှာရဲ့စိုက်ကြည့်မယ်ခေါင်းတဏှာရဲ့စိုက်ကြည့်မယ်နှာခေါင်းတဏှာရဲ့စိုက်ကြည့်မယ်ဝမ်းမိုက်တဏှာရဲ့စိုက်12မျိုးလုံးမတွေ့ဘူး။မာရာတွေ့ရင်ပြောတာမတွေ့ဘူးပြောတာတွေ့ရင်မာရာမတွေ့ဘူး ကျမ်းနာတွင်ချောတာမတွေ့ချောတာတွင်ကျမ်းနာမတွေ့လေးတာတွင် ပေါ်တာပေါ်တာတွင်စัจจမဖြစ်ရုပ်စည်းတာဖွဲ့စည်းတာသူတို့တွေ့နိုင်ပူတာတွေ့ရင်အေးတာမတွေ့အေးတာတွေ့ပို့တာอืมနော်နော်ဒီဟာတွေကြတော့တူတူပဲထောက်ကံမှုနဲ့တုံးကံမှုတော့အတူတူတွေ့နိုင်ဒီနှစ်ခုကဆန့်ကျင်ပဲနော်ဒီနှစ်ဒီဒီ6ခုကလည်းဆန့်ကျင်ပဲအဲတော့ဒီ12မျိုးထဲမှာဒီ4မျိုးအဲဒီ ဒီ၃မျိုးနဲ့ဒီ၃ဒီ၃မျိုးပေါ့နော်၄မျိုးနှုတ်သုံးဖို့ဒီ၄မျိုးဒီ၃မျိုးနဲ့ဒီ၄မျိုးနှုတ်နော်တဏှာတဲ့စိုက်ကြည့်ရင်မာရာတွေ့ပြောတာမတွေ့ဘူးဈာနာတွေ့ချောတာမတွေ့ဘူးလေးတာတွေ့ပေါ်တာမတွေ့ဘူးပူတာတွေ့အေးတာမတွေ့ဘူးဒီ၄မျိုးနှုတ်နော်တဏှာတဲ့စိုက်ကြည့်ရင်ဟုတ်လားဒီ၄မျိုးနှုတ်ပြီး၈မျိုးတွေ့နိုင်နော်ဒီဘက်ကပြောမှုချောမှုပေါ့မှု အေးမှုဒီလေးမျိုးတွေ့ရင်ဒီဘက်ကနှုတ်อ่ะနော်ဒီဆန့်ကျင်ဘက်လေးမျိုးနှုတ်နော်ဆန့်ကျင်ဘက်အဲ့ဒီလေးမျိုးအဲ့ဒီလေးမျိုးနှုတ်ရင် ရှစ်မျိုးတွေ့နိုင်တဲ့နေရာတယ်တချို့နည်းတွေကြတော့ဘုန်းကြီးတို့ဟုတ်လားဓာတ်တစ်ခုတည်းရှုခိုင်းချုပ်နည်းတွေကြတခုချင်းတခုချင်းပေါင်းပေါင်းပေါင်းပေါင်းရှုခိုင်းသွားတယ်နော်ဒီမှာကြတော့တခုတည်းရှုတဲ့နည်းကြဒါနဲ့သွားကြိုက်တော့ဧကောဟောဒီ နော်ပေါ်သွားခြင်းဧကမာဘုဒ္ဓံဒိဏနာမာဘုဒ္ဓနာသာဇာတပစ္စည်းနာပစ္စည်းအညမညာပစ္စည်းနာပစ္စည်းနေတယပစ္စည်းနာပစ္စည်းရောဒါနဲ့သွားကြိုက်တာပေါ့ဒါသဘောတဘာဝတချို့ကြတော့ဒီဝါယောတရဲ့တဘာဝရှုနေတယ်ဒုက္ခနဲ့တော့အာနာတိပြဒါကတော့ထင်ရှားတော့ရှုသိနေဒုက္ခနဲ့တော့ရှုနေတယ်နော်ဓာတ်တဘာရဲ့တဘာဝရှုနေကြံ့ကြံ့ဓာတ်သုံးပါးရဲ့တဘာဝတွေကလည်းအချင်းချင်းမိပြုပြီးဖြစ်နေတယ် အတူတူကကျေစုပြုတ်နေတယ်နော်ဒီမှာသုံးခုလုံးဆိုင်ဒါဇာတာမှီပြီးတော့လည်းဖြစ်နိုင်တယ်အဲ့ဒါကြောင့်မို့သူကဧကဧကံမဟာဘုကံဧကံဟောဧတံမဟုတ်ဘူးနော်ဧကံဒါလေးရိုက်တာမှားနော်ဒါလေးပြန်ပြန်မယ်နော်ဒီဘောကဧကောတော့မှဒါဧတံပြန်ဧကံမဟာဘုတံတိဏနာမဟာဘုတံဧကံဆိုတခုပြောတာ ဓာတ်တစ်ပါးရဲ့သဘာဝကြည့်နေဓာတ်သုံးပါးရဲ့သဘာဝချင်းချင်းခြေစုပ်ပြုနေတဲ့အတွက်အတူတကွခြေစုပ်ပြုနေတဲ့အတွက်မှီပြီးခြေစုပ်ပြုနေတဲ့အတွက်သိနိုင်တယ်အဲကြောင့်ဘယ်နည်းနဲ့ရှုရှုလို့မှန်တယ်ဆိုတာပြောချင်တာပါဓာတ်သုံးပါးရဲ့သဘာဝကြည့်နေကျန်တဲ့ဓာတ်တစ်ပါးသဘာဝသိနိုင်တယ်ဓာတ်နှစ်ပါးရဲ့သဘာဝကိုကြည့်နေဓာတ်နှစ်ပါးသုံးပါးသဘာဝကြည့်ဓာတ်ဓာတ်တစ်ပါးသဘာဝသိနိုင်တယ်ဓာတ်နှစ်ပါးရဲ့သဘာဝကြည့်ကျန်တဲ့ဓာတ်နှစ်ပါးသဘာဝဘာဖြစ်လို့လဲ အချင်းချင်းအပြမြန်လာလာကျေစုပြုနေတဲ့အတွက်အတူတူကဖြစ်နေတဲ့အတွက်မိရနေတဲ့ကျေစုပြုနေတဲ့သိနိုင်တဲ့ဒီပဋ္ဌာန်းပါဠိကိုထောက်ပြီးဘုန်းကြီးတို့ပြောခဲ့တာနော်ဒီဒီဟာတွေသင်တယ်ဆိုတာဒါလေးမှတ်တာနော်ဓကမတရှုတဲ့ပုံကဒါကိုသိထားဖို့ရည်ကြည့်ဩဒါကဘုန်းကြီးတို့ခုရတာလေဓာတ်နဲ့သင်နေကြပြီဓာတ်နဲ့သင်နေတော့မူရင်းပါဠိရပါလေစတာတော်မဟာဗုဒ္ဓဟုတ်လား အညမညာပစ္စေနာပစ္စေယောသရောမာဟုရာသဇာတပစ္စေနာပစ္စေသရောမာဟုရာနေတယပစ္စေနာပစ္စေယောဒီလိုဟောတာနော်ဒါလေးပြီးသွားနော်ဒါထားလဲဒါကိုရှုမှတ်တတ်ဖို့အဲ့တုန်းကပြောခဲ့ပြီဓကပ္ပဌာနတေချာပြောခဲ့ဒီဟာကိုကြည့်ပြောတယ်ဆိုတော့နားလည်ထားပါနောက်ဒီအညာမညာပစ္စည်းသုံးခုလို့ပြီးအောင်ပြောခြင်းလို့နော်အညာမညာပစ္စည်းနောက်တာ ပါဠိလေးတစ်ခုရှိတယ်ဘုန်းကြီးတို့ မူရင်းပါဠိလေးပြပါမူရင်းပါဠိလေးကအဲဒီမှာအောက်ကနေကနေနာမရူပံအညမညာပစ္စေနာပစ္စယောဒါကြတော့ဘုန်းကြီးတို့တနည်းအားပြခဲ့တဲ့ဝီထိတစ်ခုပြခြင်းဟိုသုတိပရိသန်နေသုတိပါတဲ့ဝီထိပေါ့နော်အဲ့ဒီဝီထိလေးပြရင်အဲ့ဒီဝီထိနဲ့ပြရင်ပုံပြီးနားလဲအပေါ်မှာဘုန်းကြီးတို့အဲ့ဒီမှာခုနတွေ့ပြီဒါလေးကြည့်ပြီနော် ဘောတကူကဒီကနေကြည်လဲရပါလေဟိုဘက်ကြည်ကြည်ဒီဘက်ကြည်ဘောတကူကနေဘုန်းကြီးတို့ဒီဘက်ဘဝကနေဥပတိပင်သေသွားတာอืมသေသွားပြီဆိုဒီဘက်ရောက်လာဒီဘက်ရောက်လာတဲ့ခါဒီမှာတော့ဘုံရှင်းတော့ဒီဥပတိပင်ဆိုရင်ပရိသန်နေစိတ်ဆိုဥပတိပင်ခဏလေးနော်ပရိသန်နေတည်တဲ့ချိန်စုတည်တဲ့ချိန်ခဏလေးသေတာဆိုဥပတိပင်ခဏလေးဖြတ်တယ်ဒီဘက်ဘဝရောက်လာသေတာဆိုတော့ဒါကြီးဆန်းကျဲတာတော့မဟုတ်ဘူး ဒါပေမဲ့လို့ဘုန်းကြီးတို့ကဧကဏိကလိုက်ကြုံရတဲ့ဒုက္ခဝိနာခံစားတော့ကိုကမကောင်းတာတွေကလောက်မယ်ဆိုရင်တော့ဒါတော့မကောင်းတာတွေကခံစားကြောက်ကြတယ်ဒါမရဏတဏိကပေးရကြောက်စရာကောင်းတယ်နော်အဲ့ဒါကိုပြောတာပေါ့သိပေးရအင်းကိုကမကောင်းတာတွေနဲ့သိကြတော့မယ်ဆိုရင်တော့ကြောက်ရတာပေါ့ကုသိုလ်ကောင်းမှုကမရှိဘူးဒီသားတန်ရုံစီတမိတန်ရုံပြင်စိတန်ရုံစီတွေက တအားများနေမယ်ဘုန်းကြီးတို့ဆို ကြောင်းကန်တန်ရောစင်းနေတအားများနေမယ်ဆွဲလန်းကြီးနေမယ်ဟာသေရမှကြောက်ရပြီဒါတွေစွန့်ရတော့မှာကိုလွတ်ရတော့မှာကိုမသေးလို့လည်းမဖြစ်ဒီအဆွဲလန်းနဲ့သိမယ်ဆိုမကောင်းတဲ့ပုံကအဲနမိတ်ကမကောင်းတဲ့ပုံကထင်မိသားအိမ်မှာပုံကြောက်ရတာဒါကြောင့်ဘုန်းကြီးတို့ကြိုပြီးတရားကျင့်ဟောဒီသိတယ်ဆိုဘာမှကြောက်ဥပဒေခဏလေးဖတ်ခဲ့တော့ဘယ်ဘဝရောက်တချိုးလေးတကွေးလေးဆရာသမားတွေကဒီလိုပြောကြတယ် ဟောပရိသန်နေနေရလဲမြန်နေပတ်ကလေးဟိုဘက်ဘောရောက်ခဏလေးပဲပရိသန်နေတည်တဲ့ချိန်တော့ဘုန်းကြီးတို့ဒီမှာဗိဓမာနေလောက်တာနေနှမျိုးရှိတော့ဘောနော်ဗိဓမာနေကြတော့ပရိသန်နေခါဆိုဘယ်ချိန်ခေါ်လဲဆိုတော့ဒီပရိသန်နေမှာကဥပတိပင်ဒါမျိုးမှာထားမယ်နော်ဥပယတိယပင်ရ၃မျိုးရှိအဲ့ဒီပရိသန်နေစိတ်ရဥပအခိုက်တန်လေးပဲ ပရိသန်စေဥပခိုက်တန်တွေမှာဘာဖြစ်မလဲပရိသန်တွေစိတ်ရှိမယ်ပရိသန်တွေစိတ်ပါရင်စေတသိက်ပါသူနဲ့အတူကမ္မဇာယုတ်တွေပါလာ ကမ္မဇာယုတ်ဆိုတာဟုတ်လားကာယဘာဝဓာတကလနော်ပြီးတော့ဘာဝကာယဓာတကလဘာဝဓာတကလဝိတုဓာတကလကလ၃စီးပါလာကလ၃စီးထဲမှာဒီမှာကာဘာဝကာယဓာတကလဆိုခန္ဓာကိုယ်ဘုံဒီအပြောက်ဆက်ဒီဝန်နေ အဲဒီတည်တည်အပြောက်ဆက်လေးပဲအမိသွေးနဲ့အဘာအဘာတုတ်သွေးနော်တည်တည်လေးမြို့သားဆိုပြီးအဋ္ဌိဘာဝမြို့သားဆိုပုံမောတတကလာပေါ့အမျိုးသမီးဆိုပေါ့အဋ္ဌိဘာဝတတကလာပေါ့ဝုဒ္ဓတတဟရိယဝုဒ္ဓဒီမှာဟရိယဝုဒ္ဓကို ပြောချင်တာဒီပရိသန်နေစိတ်ရဥပခိုက်တမှာဘာဖြစ်လာလဲပရိသန်နေစိတ်စေတသိက်ကမ္ဇာယုတ်ကမ္ဇာယုတ် ဆိုခုနဝိရိယုတ်တော်မှာဒီကဟရိယဝုဒ္ဓပါပဲဟရိယဝုဒ္ဓကို ပြောလို့ရင်ပဲ ဒါကဘုန်းကြီးတို့ခန္ဓာ၅ပါးလုံးရှိတဲ့ပုံကိုပြောလို့လားအတ္တညတပုံနဲ့အရိပါပုံဆိုလို့အတ္တညတပုံအရိပါပုံညာတော့အတ္တညတပုံညာရဲ့ရုပ်ခန္ဓာချက်ရှိတာသူနဲ့မဆိုင်အရိပါပုံညာနာမ်ခန္ဓာချက်ရှိတဲ့အတွက်သူနဲ့လည်းမဆိုင်နာမ်ခန္ဓာချင်းချင်းဆိုရင်တော့ဒီလိုနေရာမျိုးတွေတော့ရတာပေါ့နာမ်ခန္ဓာချင်းချင်းရုပ်ခန္ဓာချင်းချင်းဆိုရင်တော့ဒီလိုမဟုတ်ဒီလို ဒီလိုနံခန္ဓာချင်းချင်းဆိုအရူပပုံရမယ်ရုပ်ခန္ဓာချင်းချင်းဆိုဒါမျိုးဆိုရင်တော့အသိဉာဏ်တပုံရအခုကပြောချင်တာကအောက်ခန္ဓာကနေပြစ္ဆောကာရမိတန်နေခဏ၌ပြစ္ဆောကာရဘုံခန္ဓာ၅ပါးဘုံခန္ဓာ၅ပါးလုံးရတဲ့ဘုံရဲ့ပဋိသင်္ဍေအခိုက်တန်လေးမှာဒါကိုပြောတယ်ပဋိသင်္ဍေအခိုက်တန်မှာနံနံဆိုတာကပဋိသင်္ဍေစိတ်စေတသိက်ဘုံတို့ဆိုရင်မာဝီပဲ နဲ့ပရိသန်နေမာဝဲစိတ်ဉာဏ်နဲ့တိဟိပရိသန်နေညာနာတံပြုတ်စိတ်ပေါ့နော်တံပြုတ်နဲ့ပရိသန်စိတ်ပိုင်စေတသိက်ပါရတာနာမယ်ရုပ်ဆိုတာကလုံရင်ပြောတယ်ဟရိယဝတ္ထုရုပ်အဲ့ဒီပရိသန်နေစိတ်ရဥပခဏလေးမှာနော်ဒီခိုက်တာမှာရှိတဲ့ဥပခဏလေးကိုပြောတာဒီဥပခိုက်တာလေးမှာပရိသန်နေစိတ်စေတသိက်ပါတယ်ဟရိယဝတ္ထုပါတယ်အဲ့ဒီပရိသန်နေ စိတ်စေတသိက်ကိုပရိပစ္စောကာရပရိသန်နော်ခန္ဓာ၅ပါးလုံးရှိတဲ့ပုံကာမဆရဝံပါမယ်တင်ညတကျင်လည်းယူပါ16ပုံပါတယ်အဲ့ဒီပုံမှာရှိတဲ့ပရိသန်နဲ့စေဥပခဏမှာနော်ပရိသန်နေစိတ်စေတသိက်အရိယဝတ္ထုယုတ်အဲ့ဒီတရားတွေအချင်းချင်းအပြန်ပြန်မှန်မှန်ခြေသူပြုပြီးဖြစ်တယ်ဒါကိုအောက်ကနေကနေနာမရူပအညာမညာပစ္စည်းနာပစ္စည်းဟောဒါဟောနော် ခုနဘုန်းကြီးတို့ဒီဒီနေ့နှုတ်ထုတ်ထားတဲ့ဇာတ်လေးကြည့်နေရပါနှုတ်ထုတ်ထားတဲ့ဇာတ်လေးမှာကဒါလေးပဲပိဇောကရပရိသဏိနံခန္ဓာနော်ပိဇောကရပရိသဏိနံခန္ဓာဆိုဒါကိုပြောတယ်နော်ဒီပရိသဏိကိုပြောတာဒီပရိသဏိဇာတ်ဒီဥပခိုက်တံလေးပြောတာထိခိုက်တံပြောတာမဟုတ်နော်ပင်ခိုက်တံပြောတာမဟုတ်သုံးချက်ရှိတယ် ပရိသန်နေခါဆိုဘယ်ချိန်လေးဆိုဒီပရိသန်နေစေရဥပခိုက်တာခါလေးကိုပေါ့ဒီပရိသန်နေဥပခိုက်တာပရိသန်နေစေတသိကမ္မဇာယုကမ္မဇာယုဇာရယဝရယပါအရယဝရယဒီကောင်အရယဝရယပေါ်မှာမိပြီခဏစိတ်စေတသိကဖြစ်ထောင်ဒါကြောင့်အဲ့ဒါပြောပရိသန်နေစေဆိုဥပထိပင်ဆိုပြတ်သွားတော့ဒါပေမဲ့ဒီယောဂမပြတ်ဘူးဆက်တက် ဖြစ်သွားဒါလေးမှတ်ထားနော်အဲ့တော့ ဒီပင်စောကရပဋိသန္ဓေနာမခန္ဓာဒီဒီဟရိယဝတ္ထုတွေကအချင်းချင်းခြေစုပ်ပြုတယ်နော်အဲ့ဒါကိုရည်ရွယ်ဘုရားက အောက်ကနေကနေနာမရူပံအညမညာပစ္စေနာပစ္စယောအဲခြေစုပ်ပြုပုံတော့ဘုရားရှင်တော့ဒီပညာဝါဒကြည်လိုက်မှာပို့ရှင်းပါနော်ကိုတော့ဒီတိုင်းမှာမှတ်ထားဖို့အဲဒီအဲ့ဒီပင်စောကရပဋိသန္ဓေနာမခန္ဓာခန္ဓာ စိတ်စေတသိက်ပြောတော့စိတ်စေတသိက်ကိုခန္ဓာဘွဲ့နာခန္ဓာ၄ပါးရတာနော်အရိယဝတ္ထုယောဂဒီတိုင်းပဲထားဟုတ်အဲ့တော့ပြင်ယောဂရပိသနိနာခန္ဓာနဲ့အရိယဝတ္ထုကအချင်းချင်းပြန်ပြန်လာလာခြေစုပြုတ်နေတဲ့အတွက်ဘုရားရှင်ပါဟောလဲအောက်ခန္ဓေကနေနာမရူပအညာမညာပစ္စေနာပစ္စယောဒီလိုမှတ်ထားမှာပေါ့ဗျာအဲ့တော့ဒီအညာမညာပစ္စည်းကိုအချင်းချုပ်လိုက်ရင်ဟာဒီမှာကြည်လိုက်ရင် နာခန္ဓာ၄ပါးချင်းချင်းကျေစုပြုတယ်မဟာဘုတ်၄ပါးချင်းချင်းကျေစုပြုတယ်ပင်စောကာရပိဋကနိနာမခန္ဓာနဲ့ဟရိယဝတ္ထုကအချင်းချင်းကျေစုပြုတယ်၃မျိုးပဲနော်ဒါလေးမှတ်ထားမယ်ဒီ၃မျိုးခြုံပြောရင်နာမကရာ၄ပါးချင်းချင်းကျေစုပြုတယ်မဟာဘုတ်၄ပါးချင်းချင်းကျေစုပြုတယ်ပင်စောကာရပိဋကနိနာမခန္ဓာရောက်တဲ့ချင်းချင်းကျေးဇူးပြဒါကြဒီဝိတိကြီးကြည့်ပြီးတော့ပြောတယ်ဒါလေးမှတ်ထား ဒါလေးသိဖို့ရေးကြည့်တာပဲအဲတော့အညာပညာပစ္စည်းဆိုတာကတော့ဘာနဲ့တူလဲဆိုခုနလောကမှာဘုန်းကြီးတို့စကားဝုန်းရှိတယ်လေကျုံကမ်းမြေကိုင်းကျုံမြေအဲ့ဒါဟိုနောက်တာလည်းကအတိပဲဟွယ်မှားတယ်ကျုံကြီးကကိုင်းမင်းလေးကိုကိုင်းမင်းကြီးကိုမိနေတယ်ကိုင်းမင်းကြီးကကျုံကြီးကျုံမင်းကြီးကိုမိနေတယ်လို့မျိုးသွားဖွဲ့နာမျိုးတွေရှိတယ်အဲ့တော့ကိုင်းမင်းကိုမမြင်ဘူးကိုင်းမင်းဆိုပင်သေးတယ် မြက်ပင်အကြီးစားမျိုးလေးပေါ့မှာကျုံးဆိုတာမြင်းတို့ကျုံးပေါ်မှာကိုင်းမင်ညာကိုင်းမင်တွေပေါက်တာကိုဒီမြင်းတို့ကျုံးရှိလို့ဒီကိုင်းမင်တွေပေါက်တာအဲ့ဒါကိုသူကနားမလဲကျုံးမိန်မဲ့သူမြင်ဘူးလားကိုင်းမင်ကိုမမြင်ဘူးအဲ့တော့သူကကိုင်းမင်ကိုလည်းကြီးကြီးထင်အဲ့ဒီမှာအပြောမှားခဲ့တာတွေရှိတယ်နော်လောကမှာကျုံးကိုင်းမီကိုင်းကျုံးမီဆိုတာဒီအညာမညာပစ္စည်းပဲနော်မိဘနဲ့တာသမီဆရာနဲ့တပည့် နိုင်ငံနဲ့နိုင်ငံနိုင်ငံနဲ့နိုင်ငံသူနိုင်ငံသားတွေပြန်မြန်လာလာကျေစုပြုတဲ့သဘောဟာအညာမညာပစ္စည်းပါပဲเนาะအတူနေတဲ့အခါကျပြန်မြန်လာလာတိဖို့ကျေစုပြုဖို့လည်းလိုတယ်ပြီးပါနဲ့တာသမီဆရာနဲ့တပည့်နိုင်ငံနဲ့နိုင်ငံတွေနိုင်ငံသားကိုယ်နိုင်ငံကိုယ်နိုင်ငံသူကိုယ်နိုင်ငံကိုယ်တတ်များကျေစုပြန်ပြုကြတော့เนาะအဲ့ဒါအညာမညာပစ္စည်းသဘောပါပဲဒီနေ့ဒီလောက်နဲ့တင်ကြအောင်ဒီနေ့ ဟောပြောဆွဆုံးမှတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဘုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဘုရားပေးတဲ့စီနဲ့ပြေပါပါရပါသည်ရှင်ဘုရား။သာဓုသာဓုသာဓုပါဘုရား။ရှင်ဘုရားအလူစင်ရင်ကျင့်ကြပွင့်ပါ